သံသာရသံသာရဝတ္တဒုက္ခတောဝတ္တဒုက္ခတောမောစနထာယမောစနထာယဤတရဏေနသဟမေတ္တာဘုဗ္ဗင်္ဂမမေတ္တာဘုဗ္ဗင်္ဂမအထင်္ဂသမနာကတံသမ္ပဏမဟုသမနာကတံဥဘောတထသီလံယထာဥဒိဋ္ဌံ မာဓိယာမအရှင်ဘုရားဝိတော်မြတ်သည်ဩနာသိယေသန္တရာဝဒုက္ခဘေရုမကင်းဝေးရာမံယနေ့ဗံကိုဤတန်တောက်တလူလာကြ၍ဘုရားမြတ်ဖျား ရင်းညတ်သောနမောသတ္တဗုဒ္ဓဝါတော်သရဟတော်သမ္မာသမ္ဗုဒ္ဓတ္တလူဇောခန္ဓာမြိုက်ပေစာသိမြင်မာ၍၆ပြဘုဒ္ဓခေဘုရားရှင်အားဥဒေမြတ်တို့ လက်ဆုံးငို၍ရှိခိုးပါ၏မြတ်စွာဘုရားသို့ဗုဒ္ဓံတရဏံဂိသာမိဒုတိယမိ တ်ဖရာကိုအာထာခိုကြီးညိုရှိကပ်ပါ၏ဖရာမြတ်တရားကိုဆိုဤသို့အဖြစ်သရဏဂုံ သုံးပါးနှင့်တကွသက်ရှိတတ္တဝါမသပ္ပါသာဝရသိခာထိမဤမပေဥစ္စာမခိုးပါသာဝရသိခာထိမဤမမြတ်ခြင်းရာဆိုလိုက် ဗျာစဉ်စဉ်စားစားလည်းလုပ်ပါမမြတ်တဲ့ကျင့်သာဝရကျင့်မလကျင့်တော့ဘူးဆိုရင်တော့ယောက်ျားတွေဘုန်းကြီးတို့မိန်းမတွေသီလရှင်ဟုတ်ဖို့ပဲရှိတော့တယ်ဒါကတရားနာတော့ကျင့်ရတဲ့တည်ငါတက္ကနာတရားနာပြီးရင်သဘောရှိကလောဟိဆိုမမြတ်ကျင့်ရာမကျင့်ပါတရားနာရာထိမ့်မာဤတရား ယကလိညာဆိုလိုက်မူရသေးသာနိုးတောက်မှမဟုတ်ဘူးရှူရင်လည်းငရဲကြည့်တယ်ထိုးရင်လည်းငရဲကြည့်တယ်ရောင်းရင်ဝယ်ရင်လည်းငရဲကြည့်တယ်အဲ့ဒါကိုသုံးဆိုတဲ့စကားနဲ့သုံးရတယ်ဆို ရေလွဲညသာဩလုတ်ပြာမေတရားဝဲပြီးပဇာအနပိတ်ဒုက္ခပလာသတာကတ်လိုက်ရမှာတရားနာတော့ပြီးတရားဝဲပြီးရင်အေးအဲ့ဒါဥလုံးမောက်ခွလုံးမျိုးသို့နေလွယ်ညသာ ကာပွဲရှုမြင်လှပြင်ကျွတ်ကန်ဆံဟိုးကြဆံဟိုးမြင်လို့သွားတာမဟုတ်ပြေးလွှိုင်းကဘုတ်ထူကြမှန်သွားပြီ။ဂိုင်းဆိုမြင်မြတ်နေရာမြင်မြတ်နေရာဟဲ့မနေပါ ဤသို့အဖြစ်မေတ္တာပြဋ္ဌာန်းသည့်ရှင်ပါသီလကိုရန်ကုန်တိုင်းမဟာမြို့နယ်ဆရာဆံမြောက်အနောက်ရက်ွယ်နောက်ဘိုလန်းသံဃဒါနစွမ်းလောင်သည်ဓမ္မသဘင်ပူဇော်သောအဖြစ် ခံယူချက်သုံးသောက်ဒီပါဤရှင်ဘုရားအပမဒေနတမ္ပါဒေထအဲ့ပါရှင်ဘုရားကြီးကဘယ်ဟာခေါ်လာပြန်မလို့အာမဗန္ဒီဆိုပြီးတာပဲကိုင်းထားမနစ်ကဘာတရားဟောတော့မနစ်ကဘာတရားဟောတော့ ဒီလောက်မြန်သိရင်ကိုတော့ပလင်မောကဆွဲချပြီးတက်ထိုက်မယ်အောင်မေပေါ့ဟုတ်လားอืมဂိုက်ဒီနှစ်ပါတရားနာမလို့ကိုတော့သဘောရှိကလောဟိဟောကြည်တာဟောပေါ့အဲဒါကြောင့်တို့ယောဂီပရိသတ်များကိုအရှိမြင်သောအဖြစ်ယခုနှစ်ဟောမှာကလက်ဝိသမာဤလက်တွေ့တရားပါတယ်လေ မာနော့မနစ်ကအလုတ်ပေးအကျိုးပြများဟောသလားပဲတရားထုံရှုမပုံနဲ့ထုံရှုမလို့ရတဲ့အကျိုးတရားဟုတ်လားမဟုတ်လားပြောတတ်ဘူးလေအဲ့တော့အခုကဝိပဿနာဓမ္မအထုတ်ရင် ရရှိမဲ့အကျိုးယောမေတုတာဧကသမယံဘဂဝါကုရုတုဝိဟရတိ ကမသဓမ္မနာမကုရုဏာနိကမောဒါတရာကောဘဂဝါဘိက္ခုအာမန္တိတိဘေကဝတိလို့ဘုန်းကြီးတို့ရဲ့ဗုဒ္ဓမြတ်စွာသက်တော်တိချာကာလတုန်းကကုရုတိုင်အဝင်အပါကမ္မာသဓမ္မနိဂုံးရွာမှာတတိပဋ္ဌာန်တရားကိုဟောတယ်ပါတရားဟောဘယ်ရွာမှာတော့ ကာမာသဓမ္မရွာပြောဘယ်တိုင်းတော့ကုရုတိုင်းဒါပြင်ဘုန်းကြီးတို့ဘုရားကဒီပြင်းတိုင်းတို့မျိုးတို့ရွာတို့ဒီတတိပဋ္ဌာနေရမဟောဘူးလားဆိုတော့ဟောပါတယ်။ဘာဖြစ်လို့ဒီကုရုတိုင်းကာမသတ္တမရွာမှာဟောတယ်လို့ရှေးဆရာတော်ဘုရားများသို့မဟုတ် ညီတော်အာနန္ဒခဒိုင်ယာရီယထကရလဲဆိုရင်ေတသမေညိစနာပရိစာသောပရိတာပဂတိယဝတတိပဌာနမနုယောကယုတ်တာဝိဟရဏိတဲ့အဲ့ဒီကုရုတိုင်ကာမသတ္တမနိခုယတုရွာသားများကတတိပဌာတရားလေးစားကြလက်ကင်ပြုကြတယ်ဒါကြောင့်တတိပဌာတရားလေးစားလို့ ရှင်အာနန္ဒာကဒီတတိပဌာန်ကိုကိုရုတိုင်ကာမတ္တာမရွာမှာဟောတယ်လို့အဲ့ဒါမှတ်တမ်းတင်တော်မူခဲ့ပါတယ်အဲ့တော့သူတို့လေးစားပုံကြီးပြောနေမယ်ဆိုရင်တိတ်ရှည်လျာထွေပြသွားမယ်အဲ့ဒီတတိပဌာန်တရားအထုတ်ရင်အကျိုး9ပါးရနိုင်တယ်အကျိုးဘယ်နှပါးလို့ဆိုစိတ်ကြီးအကျိုးကင်းဝေးစေရာ ကိုစိတ်ချင်းရဲ့ချုပ်မြဲဧကအေးဒီတတိပဒတရားဟောဤတတ္တနာဝိတုဒ္ဓိယလူနာပြမှာတတ္တဝါတို့ဤစိတ်အငြိအကြေကင်းဝေးစေနိုင်တယ်ဒါကတော့ရှေးရိုးစကားပေါ့အခုခေတ်စကားနဲ့ပြောရင်စိတ်မော်ဒယ်လှတယ်ပေါ့ဗျာအဲ့တော့တို့လူတွေကခန္ဓာကိုယ်မော်ဒယ်တော့ အမျိုးမျိုးအထွေတွေအာဆံမေပုံဟောင်းသွားပြီအသစ်တွေလုံကြီးအကြီးအသစ်တွေမော်ဒယ်တွေမပြောင်းဘူးလားစိတ်မော်ဒယ်ပြောင်းရလားဒါပြင်အိုဘာဝုန်းကြီးဖြစ်နေပြီဟမ်အေးအဲ့ဒါတတနာဝိသုဒ္ဓိယာစိတ်အငြိအကျေးကင်းဝေးစေနိုင်တဲ့စိတ်တန်ရှင်းစေနိုင်တဲ့စိတ်သက်အပြည့်နဲ့ဘဝခရီးဆက်နိုင်တယ်လို့ဆိုလိုသည် အေးဒါကြောင့်သတ္တနာဝိသုဒ္ဓိယနောက်သောကပရိဒီဝါနံသမတိကမာယဆိုရင်ဘုဇေစိတ်မြဲရင်သောကအလိုလေးမလေးငိုကြွေးတတ်တတ်ခြင်းပရိဒီဝါအေးဒါကြောင့်သောကကိုလည်းပဲဖြောင်းနိုင်တယ်မျက်ရည်ကိုလည်းသိမ့်နိုင်တယ်ဒါနှမျိုးခုနကတစ်မျိုးပေါင်းတော့ဒုက္ခဒေါမနသာနာအထင်ကမာယကိုယ်ထဲမှာအနေခဲ၍ကိုယ်မသက်သာမှုဆင်းရဲ စိတ်ထဲမှာနေတဲ့ပြီစိတ်မနဲ့တာမှုခြင်းရဲ့အဲ့ဒီကိုခြင်းရဲ့စိတ်ခြင်းရဲ့နှမျိုးကိုလည်းပဲဖြောင်းနိုင်တယ်သုံးနဲ့နှစ်နဲ့ပေါင်းတော့အေး900 5မျိုးရသွားပြီတဲ့နောက်တစ်ခုညာယသအဓိကမာယညာယဆိုတာမက်ဖို့ကိုဟောတာအဲ့တော့မက်ဖို့ကိုလည်းရနိုင်တယ်ဘာယ နမနောက်ဆုံးကြတော့နိဗ္ဗာန်သာသစ္စည်းကရဏထာယတဲ့ဒုဒကရမဗုဒ္ဓဘာသာဝင်တိုင်းမျောလင့်တောင်းနာတဲ့ပန်းတုံးနိုင်ဆိုတဲ့နိဗ္ဗာန်ကိုလည်းရနိုင်တယ်ဆိုလိုက်စိတ်ညစ်အကြေးကင်းဝေးစေရဇောရိမ်ဘူးဆွေငိုကြွေးလွတ်ပြကိုစိတ်ရှင်ရဲ့ ချုပ်မြဲဧကံမဲ့ဝေရောက်မျက်မှောက်ပြုနိဗ္ဗာန်အကျိုးဘယ်နှပါတော့အေးအဲ့ဒီလိုခုနှစ်ပါးရနိုင်တယ်တဲ့ဒါသက်ရှိတတ္တဝါတိုင်းလူလာတဲ့အကျိုးရလတ်တွေပါတစ်ခေါက်ပြန်ဆိုစိတ်ငြိအကျိကင်းဝေးစရာစိုးရိမ်မှုဆွေး ငိုကြွေးလွတ်ပြကိုစိတ်ဆင်းရဲချုပ်မြဲဧကံမဲဝင်ရောက်မြေမောက်ပြုနိဗ္ဗာန်အကျိုးဘဏ္ဍပါလဲခွန်နှစ်ပါးဒီပြည့်ဒီပြည့်လည်းအများကြီးရှိသေးတယ်ထို့ထို့ဤဤပါဠိတက္ကရာဒီဃာတွေမှာပြထားတာအဲတော့ဒီထဲမှာ ဒုက္ခဒေါမနသာနာအဋ္ဌင်္ဂမာယာတိကိုခြင်းရဲ့ချုပ်ငြိမ့်စေတဲ့စိတ်ခြင်းရဲ့ချုပ်ငြိမ့်စေတယ်အဲ့ဒါကိုတဲ့ဏိဒန်ထာဆိုင်မှုတင်ပြီးတော့မှ အတွင်းမှာဆိုင်ရာဆိုင်ရာတက္ကရာဆရာတွေကတို့တရားဓမ္မတွေမကောင်းအောင်ဝတ္ထုဇတ်ကြောင်းကလေးတွေတွင်တွင်ဟောထားခဲ့တယ်အဘရောပိတမလာတေရောနာမဂိဟိကာလေ ဒီသူရိဇတုပတာကံငေတဝါဓမ္မပါဏိတိပါအာဂမ္မရာဇနံပတ္တိတဝါရိညာကတာနှုတ်ကဟောတဲ့ပါဠိမြင်ကြောင်းဗာမြင်ကြောင်းဘလောက်ပဲလက်ရေးလာလာအလွတ်ရေးတာနဲ့မြင်ကြောင်းရေးတာဘယ်ဟာကရှိသေးတယ်လဲ အေးမင်းရောက်တဲ့ဆိုတာသူ့ဘာသူမင်းမောမေတ္တေပြီးတော့ရေးတော့ပိုကောင်းတယ်ဒီတိုင်းအလွတ်ရေးတော့လှပေမဲ့မင်းရောက်တော့တော့မငြီဘူးဗျာဒါကြောင့်နဲ့အခုဒါပါဠိမင်းရောက်ချလိုက်အဘရောတဘာသောပိတမလာထေရောနာမပိတမလာမြည်တွေထေရှင်သည်ဂေကလေလူဖြစ်ခြင်းခါကာလဒုံငါလူဘဝဒုံငါ တိသူရိစေသူပါဏုကောလပတဟုစွာသောသုံးတိုင်းသုံးခရိုင်တို့၌ပတာကလဝေတကောဆိုင်သူကိုကေတဝါယူပြီး၍အေရှိခါကာလတုန်းကပါဠိလိုပိတမန္လဘာပါလဲအေးမြန်မာလိုကြတော့မောင်ရွှေပေါ့အဲသောသက်ခုတော့သောသက်ရွှေတို့လိုပေါ့ အဲ့ဒီလက်ဝိသမားလေးတူရှိခဲ့တယ်တဲ့ဘန္ဓုကောလာပတ္တသုံးတိုင်းသုံးခရိုင်မှာသူ့ကိုနိုင်တဲ့လူတယောက်မှမရှိဘူးတဲ့လက်ဝိအတ္တမှာတရဖူဆောင်အဲ့လိုနဲ့ရှင်မြိုင်ဘက်ကိုပြိဿရေတရွာဝင်တရွာထက်တမျိုးသွားတမျိုးဝင်ရှာလိုက်တာအဲ့ဒါတမ္မပဏိတိပါတဲ့ တီဟိုကျွန်းရောက်သွားတဲ့တီဟိုနိုင်ငံဘယ်နိုင်ငံဓမ္မပါဏိတိပါအာဂမရာဇာနံပသိတဝါရာဇာနနိုင်ငံတော်သမဏကြီးကို အတနောသိပ္ပမိမိအလက်ဝိအတ္တကိုပသိတဝါရှုမြင်စေ၍ညီလာကဘိုးဘုံအလက်စိတ်ကြိုစိတ်ခုံမောမှာအေးအဲ့ဒါသူ့ရဲ့အပင်အရေး အထိုင်အထအတိတ်အရှောင်းအကွဲအဝိုက်အဲ့ဒီလိုတဲ့လက်ဝေရေးအတတ်ကိုပြလိုက်ရာရိညာကတာနှုတ်ကဟောမင်းကြီးကသဘောကျရိညာမင်းဒီကတာနှုတ်ကဟောပြုအပ်သောကြည်မြောက်ခြင်းရှိသည်ဟုတ်တော်ဖြစ်၍အာဂသမှာအင်မတန်တော်ရရဲ့လို့ယာကုယာဒုလကပြပြီးတော့ကြွေးမွေးစောင့်ရှောက်ထားပါတဲ့ အဲလိုအဲလိုနဲ့တဏိသောခကာလဧကသမိတိဝတိတဏိသောခ၌သောတောပိတမန္လကိုတဲ့လဝိသမာလေးမောင်ရွှေသည်တဲ့သကသလကပနေကာမရိနာကိစ္ဆန်တော်ဖြာရိုင်တို့ဖြင့်မုကာသောဇေလံခရီးသွားသည်ရှိသောအာဂဇသမားတို့ဤတဲ့သွေးဘူးလေးကျင့်ကံပေါ့လေ မနေ့မှချာချာရရအဝကလေးတွေဝလို့ခါရီယာပြေးလိုက်ခါရီယာရလိုက်ခါရီယာထိုင်လိုက်ခါရီယာထလိုက်ခါရီယာလက်ချစ်လေးတွေကိုွေလိုက်ဆန့်လိုက်အဲလိုသွေးပူလေးချင်းငါထုတ်ပြီးပြေးလိုက်ထိုင်လိုက်ထလိုက်လို့တော့မှပရိသတ်ရေတဲ့အဲ့ဒါစာသင်တိုက်ကြီးတစ်ခုအနီးရောက်သွားတယ်ဘယ်နာရောက်အဲ့တော့တို့မျက်မှောက်ခေ ပရိယသာသင်တိုက်တော်ခသံဃာတော်တွေကိုအာယုံယူ၏တို့မဟာယံကိုမှရှိတဲ့သံဃာတော်တွေဟာမဟာယံကိုမိမဖွာကြတဲ့သံဃာတော်တွေကြီးမဟုတ်ပါအနည်းနဲ့အရရကပညာရည်လို့တောက်ဆိုဖို့ရည်ကြည်ရမြင့်လူရဆိုသလိုလာရောက်တရင်သုံးရတဲ့သံဃာတော်တွေမှန်ရလား မိဝေဖာဝေရွာဝေရဝေဇွေဝေမျိုးဝေအေးဘုရားမျက်နှာပညာမျက်နှာကြည့်ပြီးတော့သံဃာတော်ရှင်မြတ်တွေအေးဇွေဝေမျိုးဝေရဝေရွာဝေနဲ့ထိုပြီးနေထိုင်ရတာသာပေရီတစားစားထိုပြီးတော့မနဲ့နေ့ညအန္တမူကြတဲ့ရွတ်တော်မူပတ်တော်မူရေတော်မူကြံတော်မူတွေးတော်မူကြတဲ့အချိန်နဲ့အမျှမှန်ရလား အေးအဲလိုသောပြီးတော့သာသနာကြီးကအာတမြက်လည်းရင်အာမိုက်ရုပ်ရဲ့ရေအိုးရေဖြည်ရဲ့သင်္ဃာလျှော်ရဲ့ဇာတိကိုပြန်ပြီးတော့နေတော့ပြင်ဘက်မှာလေလိုက်နဲ့လွင့်ပြလာတဲ့စာအန္တန်လဝိကျော်ပိတမန္လာလေးကြားနာတုမကဘိကဝေပဇတရူပံပဇဟထ တံဟောပဟိနာဣနာရတဟိတာယဒုက္ခယတိတဲ့ဘေကဝေจิตတတိจิตမိတို့ရူပသာမင်းများကအောက်တခုခြေပြာအထိခြေသေးပြာကအထက်တခုသာမြအထိဟောဒီယုတ်တရားကြီးတိဓမ္မကတေနောဤနတဏ္ဍကံကိုယ်ပိုင်ဥစ္စာမဟုတ်ပါတဲ့ ဒိဗေကသမင်များကအောက်ခြေပြားခြေပြားကအထက်သမင်များအတိဟာကိုပိုင်ဥစ္စာမဟုတ်ဘူးကိုပိုင်တဲ့ဥစ္စာဟုတ်ရဲ့လားဧတံတို့ကိုမပိုင်သောယုတ်တရားကိုဒုံမေသေနောတိပဇဟထတဏဒိဋ္ဌိမကဉ္ကြီးရလေအောင်အမတတိပဋ္ဌံဖြင့်ပေချဂုံလောအဲ့ဒီလိုကိုမပိုင်တဲ့ယုတ်တရားကိုငါငါဥစ္စာငါဟာ အဲဒီလိုသိမ့်ပိုက်စွာယူခြင်းမရှိပဲတဏှာကငါငါဥစ္စာဒိဋ္ဌိကငါပဲသူပဲအဲဒီလိုတဏှာကျွဲဒိဋ္ဌိကျွဲမကျွဲမဖမ်းမယူနိုင်အောင်တတိပဋ္ဌာန်နဲ့ပဲပါနဲ့ပဲယနေ့ဝိပဿနာနဲ့ပဲကအမတ်တရားနဲ့ပဲသဘောပါနဲ့ပဲတံဝပ္ပိနန္ဒီကရတဣတယသုခယဘဝိတ္တိ ဘေကဝေจิตတတိจิตမိတော်တောဒုံမေထွတ်တဲ့တို့သည်တန်တို့ကိုမပိုက်တဲ့ရုပ်တရားကိုပါဠိနာတနာဒိဋ္ဌိတို့ဖြင့်မကကြီးရလေအောင်မတတိပဒတရားဖြင့်ပယ်ရှားကြလေကုန်သည်ရှိသောဒီဃာရတာရှိမြစွာသောကာလပါလုံးဝါခုရောနောင်ပါ ဟိတာယမဘုနိဗ္ဗာန်ရှိပွားလို့ငါဒုက္ခယမဘုနိဗ္ဗာန်ချမ်းသာအလို့ငါဘဝိတ္တိကောင်းစွာမသွေဖြစ်ပေလိမ့်တတိခြေသားတို့ခြေသမီးတို့ယုတ်တရားဟာသင်တို့မပိုင်ဘူး အဲဒီမပိုင်တဲ့ယုတ်တရားကိုတဏှာဒိဋ္ဌိမကံကြီးရလျော်အမတ်တတိပဋ္ဌာန်နဲ့ပဲပါဒလိုရှုမှတ်ပြီးပယ်လိုက်မယ်ဆိုရင်အကုရှုခြင်းကာလမှာလည်းပဲသင်တို့ချမ်းသာမယ်နောင်ဘဝဆက်ဆက်မှလည်းပဋိသန္ဓေဩနာသိစေကလွတ်ပြီးတော့ချမ်းသာမယ်ဒါဖြင့်ယုတ်တရားသာမပိုင်တာလားဆိုတော့နေဝကိရရူပအတ္တနောနဝေဒနာတိတဲ့ဟော ယုတ်တရားတော့မပိုင်သာလားဆိုတော့မဟုတ်ပါဘူးတဲ့ခံစားမှုဝေဒနာရောမပိုင်ဘူးပိုင်မလားမသားမှုတင်ညာရောပြုစီမှုသင်္ခါရသိမှုဝိညာဉ်အဲ့ဒါနာခန္ဓာ၄ပါးဝိကယုတ်ခန္ဓာတစ်ပါးပေါင်းလိုက်တော့ခန္ဓာ၅ပါး အဲ့တော့ဇကာဆုလိုက်တဲ့အခါခန္ဓာ၅ပါးလုံးမပိုင်ဘူးပေါ့ခန္ဓာ၅ပါးလုံးပိုင်ရလားအေးအဲ့ဒါပဲအဲ့တော့ဆိုလိုက်ခန္ဓာ၅ဝမပိုင်ကြမဟုတ်ကြမလိုက်ပါခန္ဓာ၅ဝမပိုင်ကြမဟုတ်ကြမလိုက်ပါဆိုကြည့်ရအောင် အေးမပိုင်တဲ့ခန္ဓာကိုလက်ပတ်ကြည့်ရမှလားဆိုတော့မဟုတ်ဘူးရှေ့ဆက်ပြီးတော့အဲ့ဒါခြီလန်းတုံးလိုက်တယ်ဆိုမပိုင်လေညခန္ဓာငါရှုပွားပဲ့တဲ့နာမပိုင်လေညခန္ဓာငါရှုပွားပဲ့တဲ့နာဆိုကြည့်ပါ

မௌကြချမ်းသာမှာရှုပွားပေကခုနောင်ဘဝမௌကြချမ်းသာမှာဆိုလိုက်အေးအဲ့ဒါစာအန်တန်ငမဲ မြန်မာလိုလင်္ကာလေးသုံးဖို့ခန္ဓာငါးဝမပိုင်ရမုတ်ချမလိုက်ပါမပိုင်လေးညခန္ဓာငါးရှုပွားပေသက်တာရှုပွားပေကခုနောင်ဘဝမုတ်ချချမ်းသာမှာမှန်ရလားအဲ့တော့ခန္ဓာငါးဝပိုင်မပိုင်ဆိုတာကိုတို့ကလေးတွေခွေးယူတိုင်ဥဒံကစားတဲ့နီးနဲ့ကြည့်ရ အဲ့တော့ကလေးက9ယောက်တိုင်9အကလေးက6ယောက်တိုင်9 9လုံးတိုင်9ကလေးကတတိုင်းမှာတယောက်သာဥရတယ်အဲ့တော့ဘယ်နှဘယ်နှယောက်လွတ်နေတော့အဲ့ဒီလွတ်နေတဲ့ကလေးကိုဘာခေါ်ပါလိမ့်ခွေးယူဘာဖြစ်လို့တော့မူပိုင်တိုင်မရှိလို့ဘာဖြစ်လို့အေးအဲ့ဒါပဲဗျာ ဒါကြောင့်နဲ့ဘုန်းကြီးတို့တရားဓမ္မများအဲပြောမယ်ဆိုရင်တို့လာဝကလူဝင်မှုကြီးကြရေးကမတ်ပုံနေစစ်တဲ့ဆိုရင်တေမတ်ပုံနေနာမတေနာမကယုတ်တရားမတ်ပုံနေနာမကတေနာမကယုတ်တရားဟုတ်ပြီသူ့ရဲ့ကိုယ်ပိုင်အမအသာထူကြတဲ့အမသားကဖောက်ပြန်မှုသူ့ရဲ့ထူကြတဲ့အမသားက အေးအဲ့ဒါပဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မများယုတ်တရားဆိုတဲ့အဲနာမည်မတ်ပုံနေနာမကတေနာမကယုတ်တရားသူ့ရဲ့ထင်ရှားတဲ့ကိုယ်ပိုင်မသားကဖောက်ပြမှု ဖောက်ပြနေတာငါလားယုတ်တရားလားအေးအဲ့ဒါကိုဘုန်းကြီးတော့ငါပဲလို့သွားပြီးတော့ဆွဲလိုက်တယ်ဆိုသူများတိုင်သွားကြရင်အဲ့ဒီလူကဘောင်မဝင်ဘူးဗျ လွတ်နေတဲ့တိုင်ကိုကပ်မှာအခုဖောက်ပြန်မှုဆိုတဲ့ပရမတ္ထတိုင်ကိုရုပ်တရားကမူပိုင်းဥလိုက်ပြီမှန်ရလားဒါကြောင့်ဖောက်ပြန်နေတာငါလားရုပ်တရားလားအဲ့တော့ဘုန်းကြီးတို့ရဲ့ခန္ဓာကိုယ်သာမင်းများက အောက်တကူခြေပြအောက်တကူခြေပြကအပေါ်သာများဒီရုပ်တရားအဲ့ဒီထဲမှာရှိတာမှန်သမျှဘုန်းကြီးတို့ ပိုင်တာရှိသလား ဘာမှမပိုင်ဘူးခေါင်းကားကြည့်လက်မျက်ကြည့်နာနာသူကဖောက်ပြန်ဖောက်ပြန်တယ်ဆိုတာဝိသရုပ်ပတ္တိရှင်းနဲ့မတူတာကိုဖောက်ပြန်တာရှင်းနဲ့မတူတာကိုအေးဖောက်ပြန်တာအဲ့တော့တဲ့အဲဘုန်းကြီးတို့ဖောင်းနာလေးတစ်ခုပဲကြည့်အောင်နဲ့ဗိနဲ့နှစ်ခုဖောင်းနာပြောက်သွားတော့ဗိနာပေါ်အပေါင်းဆိုတာတပြေးပြေးမြင့်တဲ့စူးမောက်လာတာဗိနဲ့ဆိုတာတပြေးပြေးနှိတ်ကဆိုင်သွားတာတွေ့ရလား အဲ့ဒါဘာတရားတော့ရုပ်တရားဒါကြောင့်အဲ့လိုဖောင်းနာလေးကိုစိတ်ဆိုင်ကြည့်နေရင် သူ့ရဲ့ဖောင်းပြမှုသာဒါပရမသဘောသို့တော့ရှုရှုခြင်းတော့ဘယ်သူမှမမြင်နိုင်သေးဘူးတပြေးပြေးရှုမှပွားလို့ပညာတွေကနာတွေကြည်သွားမှမြင်တာခုပလင်လောက်ထားတာချောမွေပြောင်းနေတာအဲ့ဒါအပွေးအခွန်အကောက်အကာနဲ့သစ်ပင်ကြီးကလာတဲ့အသား အဲ့ဒီသစ်ပင်ကြီးဖြတ်ထားယုံနဲ့နုညချောမွေတဲ့ဒီပလင်လက်ရံဖြစ်လာမလားကိုကြိုက်တဲ့ဆိုင်ကိုဖြတ်ရေဘော အကြံရေဘောအနုနဲ့ထိုးကောဘာကြံကောဘာနုနဲ့စပါဠိသုံးအဲ့ဒီမှာဒီအကျဉ်းရလုံးမှပလင်လက်တဲ့လက်ရံလို့ချောမွေတာပေါ်လာသလိုအခုလည်းယောဂနာကိုအကျဉ်းချင်းရှုရှုမှတ်တဲ့အခါကျတော့တပြေးပြေးအခွန်အကောက်အခါသဘွယ်ဖြစ်ခဲ့တဲ့ တဏ္ဏပညာတရားတွေပြောက်ပြီးရေကနေပေါ်သွားတဲ့အမူအရာ ရေကနေပြောက်သွားတဲ့အမူအရာမြင်မဲ့မှန်ရလားအေးရှုတဲ့ရှုတဲ့ပြပရမသုံးပရမကိုတန်းရှုလို့မရဘူးဘာကြောင့်နော်ပရမဆိုတာပညာကိုမိနေတာပရမဆိုတာတော့စီစီဆိုတာနားလုံးမြေပဲလုံးမိနေရတယ်နားလုံးမြေပဲလုံးကြီးထားရင်စီထွက်ရလား ခြီလိုခြင်းမလုပ်ရကျိလိုက်လို့ကြည်သွားတဲ့အခါမှဘာတွေထွက်တယ်အဲ့ဒီရှိကပရမနဲ့တူသည်နာလုံးမြေပဲလုံးငါပညာနဲ့တူသည်ပညာခဏမကြည့်ပဲပရမတ္တသာဆိုတာပေါ်ရိုးထုံးတာမရှိဘူး ဒါကိုသဘောကျရင်အေးအဲ့ဒါရုပ်ရဲ့တဏ္ဍပညာတရားတွေရှုမှတ်ပါများတော့မှအတိကစူးစူးဆိုင်ဆိုင်လိုက်လိုက်လဲလဲမြင်သွားတော့ဩပေါ်မှုသဘောပြောက်မှုသဘောလေးပဲရှိတယ်မှန်ရလားဒါကြောင့်အရင်နဲ့မတူတာဖောက်ပြန်တာပါပါလေအရင်နဲ့မတူတာဖောက်ပြန်တာဟုတ်လားနောက်တစ်ခုဝေဒနာမဘုံနေနာမနဲ့ သူ့ရဲ့နာမခဝေဒနာသူ့ရဲ့ကိုယ်ပိုင်မှသားကခံစားမှုကိုယ်ပိုင်မှသားကအဲ့တော့တဲ့နံပါတ်နေတဲ့ခံစားမှုဆိုတဲ့ပရမတ်ထတိုင်ကိုဝေဒနာခဥလိုက်ပြီဒါဖြင့်ကောင်းမကောင်းဘုန်းကြီးတို့ခံစားကြတာငါလားဝေဒနာလားဟုတ်ပြီအဲ့လိုမှ အေးငါရဲ့လို့သူရဲ့လို့မရှိဘူးဝေဒနာခံစားမှုသဘောလေးကခံစားတော့ဘုန်းကြီးတို့ကခိုးရိုက်ပြီးအတင်းအာရမနဲ့ငါခံစားရတယ်လို့လုပ်နေကြဝိပဿနာနည်းနဲ့အရှိကိုအရှိတိုင်းရှုလိုက်တော့ကခံစားမှုဟာဝေဒနာနန္တရားရဲ့အမိဘယ်သူအမိလဲအေးမတ်ပုံနဲ့မခိုးရနဲ့နော်ထောင်ပြသွားမယ်အပယ်လေးပါထောင်ဒါကြောင့်ကိုမတ်ပုံနဲ့ကိုမူပိုင်မှ မှန်ရဲ့လားကောင်းပြီတဲ့အဲ့ဒီဝေဒနာလည်းပဲကိုကတော့ငါဆိုတဲ့သဘောကကောင်းတာလေးကြီးရွေးပြီးတော့ခံစားခြင်းနဲ့အဲ့ဒီလိုခံစားလို့ရသလားအာယုံအားလျော်စွာကောင်းတာမကောင်းတာတွေအကုန်ခံစားတာပိုင်လို့လားမပိုင်လို့လားအဲဒါကြောင့်ဝေဒနာလည်းကိုမပိုင်ဘူးပေါ့နမ3နမကတင်ညာ သူရဲ့ကိုယ်ပိုင်မသားကမသားမှုအဲ့တော့ဖြူတဲ့နေတယ်ဝါတဲ့ကြောင်းတယ်လို့မှတ်နေတာငါလားတင်ညာလားအဲမသားမှုပရမဓာတ်တိုင်းကိုတင်ညာကဥလိုက်တော့ငါကနိုင်သေးလားဒါကြောင့်အဲ့ဒီမသားမှုတင်ညာကလည်းကိုကကောင်းတာကြည်နုချမ်းမြေ့စရာယူပြီးတော့မှတ်ခြင်းတယ်ဒါပေမဲ့အဲ့ဒါလိုမှတ်လို့ရရဲ့လား အာယုံ द्वार အားလျော်စွာတိုက်ဆိုင်မှုတိုင်းမှာကောင်းမကောင်းရှိတာသူကဒိုင်ခံမတ်တာအေးအဲ့တော့အဲ့ဒီမသားမှုတင်ညာရောကိုပိုင်သလားမဘုံနေနာမလေးအေးသူနာမေခသင်္ခါရသူရဲ့ကိုယ်ပိုင်မသားကဖောက်အပြုပြင်စီရမှုပါတယ်လေဒါပြင်ပြုစီရမှုဆိုတဲ့ပရမတ္တတိုင်ကို သင်္ခါရခဥလိုက်ပြီးငါကတ်နိုင်လေရလားဒါဖြင့်မြင်အောင်လှုပ်တာငါလားသင်္ခါရလားအေးအဲ့ဒါမှမမြင်တော့ငါမျက်စိနဲ့ကို မြင်တာဟောငါမမလွတ်တတ်ထားလို့မြင်တာဒါငါတို့ကအသက်ကြာ80 80အပေါက်ထုံးနိုင်သေးတယ်တော့ဆိုပြီးတော့တငါငါနဲ့သင်္ခါရနာမည်ကိုခိုးသုံးနေရတယ်သခိုးမဘာမလဲ အေးသခိုးမတွေနော်အေးအဲ့ဒါမဘုံနေနာမလေးပြုစီရဲ့သူ့ရဲ့နာမကသင်္ကာရကိုပိုင်မသားကပြုစီရင်မူတို့မြင်အောင်ပြုတာငါငါပြုလို့မရဘူးအကယ်၍ငါငါပြုလို့ရရင်မျက်လုံးကြီးပြုထားဗျာကိုင်ပရိဒတ်ရေမီးမိတ်လိုက်မယ်မြင်လေလားဒါဖြင့်ဘာကြောင့်မြင်တာလဲအလင်းကြောင့်မြင်တာ ကောင်းပြီမာကျူရီမီးကြီးတွေလင်းနေအောင်ထွန်းထားမျက်စိပိတ်လိုက်မယ်မြင်သေးလားဘာကမြင်နေတာလဲမျက်စိကမြင်နေတာ ကောင်းပြီအယောင်လည်းရှိတယ်မျက်လုံးလည်းရှိတယ်မြင်စရာမရှိရင်မြင်လို့ရရလားဟောအာယုံလည်းရှိအောင်မှာတခါတည်းကမျက်စိလည်းဖွင့်ထားတယ်အလင်းလည်းရှိတယ်မြင်စရာလည်းရှိတယ်သို့တော့မနတိကာရပါတယ်တော့ မနာသည်စိတ်ထဲ၌ကာရပြုထားတာစိတ်ကလည်းစိုက်မှာတခါတည်းဟာကိုငေးကြည်ဟာငေးကိုရှိက လူတွေခွေးတွေဖြတ်သွားနေတာသိပါဦးတခါတည်းဟာကိုကမျောနေတာဘေးကလူကဟဲ့ကောင်မဒီနာဘယ်သူဖြတ်သွားတာမြင်တယ်လားဟင်းမြင်မောင်းတော့အပြည့်လုံးလည်းဖွဲ့မထားဘူးလားအလင်းရောင်ရောမရှိဘူးလားမြင်စရာတွေရောမရှိဘူးလားနှလုံးသွင်းမရှိလို့သူမသိတာ အဲ့တော့မျက်စိရဲ့အရှင်းရဲ့အလင်းရဲ့နှလုံးသွင်းရဲ့ဘယ်နှမျိုးအဲ့ဒီ၄မျိုးပေါင်းမှမြင်မှုကဖြစ်တာငါလုံတိုင်းမရဘူးဗျာဒါပြီးမှသဘောမှန်ရလားဒါကြောင့်မဘုံနေနာမလေနာမကသင်္ခါရကိုယ်ပိုင်မတာကပြုရှင်နာဟောမဘုံနေနာမနာမကဝိညာဉ်နာမက အဲသူ့ရဲ့ကိုယ်ပိုင်ကသိမှုတဲ့သိနေတာငါလားဝိညာဉ်လားအေးအဲ့ဒါပဲအဲ့ဒါငါသိတယ်ဆိုပြီးတော့တို့ကဝိညာဉ်ရဲ့မှတ်ပုံတွေခိုးသုံးနေကြတာဘာတွေပါလဲသခိုးမမှန်ရလားအေးအဲ့ဒါသတိထားဗျာဒါကြောင့်ဘိဓမာနီးနဲ့ကြည်လိုက်တော့သူကိစ္စသူပဲမှန်ရလား ကိုက်ဒါဖြစ်ရင်တဲ့အခန္ဓာ၅ပါးမြင်မှုကိစ္စပြီးသွားပြီဘယ်မလဲပြိဿငါငါသားလေးရှိသလားကိုက်ဒါဖြစ်ရင်တဲ့ဆိုဗါတဲ့အရှင်မျက်စိအဲတော့ဘာပါလိမြင်စေခဏမျက်စိအရှင်ငါမျက်စိ အရူပယုတ်ခန္ဓာအေးမျက်စိအရှင်းရကဘာပါလဲယုတ်တရားငါလည်းမဟုတ်သူလည်းမဟုတ်ငါမျက်စိလည်းမဟုတ်ဘူးတို့မြင်စေခဏမျက်စိအရှင်းကအရူပယုတ်ခန္ဓာမြင်လို့ကောင်းတာမကောင်းတာဝေဒနာခန္ဓာပါ မြင်လို့ကောင်းတဲ့မကောင်းတဲ့ခံစားမှုကငါလားဝေဒနာလားဆိုမြင်လို့ကောင်းတာမကောင်းတာဝေဒနာခန္ဓာပါမြင်ရတာပင်မှတ်သားလင်တင်ညာခန္ဓာပါအပြုနိအဝါပြယောက်ျားမိမလို့မှတ်နေတာကငါလားတင်ညာလားအေးတင်ညာ gain ဆို မြင်အောင်ကြောက်ရနှလုံးသွင်းကသင်္ခါရခန္ဓာပါမြင်အောင်ကြောက်ရတိုင်းနှလုံးသွင်းနေတာငါလားသင်္ခါရလားဟုတ်ပြီဆိုလိုက်မြင်သိယုံမြသဘောကဝိညာဏခန္ဓာပါမြင်သိမှုသဘောလေးကဘာလဲဝိညာဉ်နဲ့အဲ့တော့ခန္ဓာဘယ်နှပါး ငါးပါးရုပ်ကဖောက်ပြရုံပဲမခံစားတတ်ဘူးမမှတ်တတ်ဘူးမပြုတ်လောက်တတ်ဘူးမသိတတ်ဘူးဝေဒနာကခံစားရုံပဲမဖောက်ပြနာဘူးမမှတ်တတ်ဘူးမပြုတ်တတ်ဘူးမသိတတ်ဘူးတင်ညာကမတ်ယုံမဲ့မဖောက်ပြမှု မခံစားဘူးမပြုတ်လောက်တတ်ဘူးမသိဘူးသင်္ခါရကပြုစီရင်မဲ့မဖောက်ပြမှုမခံစားတတ်ဘူးမသိတတ်ဘူးအဲမမတ်တတ်ဘူးမသိတတ်ဘူး ဝိညာဉ်ကသိယုံကလေးမြပဲမပြပြတတ်ဘူးမမမတ်တတ်ဘူးမခံစားတတ်ဘူးမဖောက်ပြဘူးသူကိစ္စနဲ့သူမှန်ရလားအေးအဲ့ဒါပဲဒါကြောင့်မြင်စေခဏမျက်စိအရှင်းကအရူပယုတ်ခန္ဓာမြင်လို့ကောင်းတာမကောင်းတာဝေဒနာခန္ဓာပါဝေ မြေယဓာပိမသာလင်သိညာခန္ဓာပါမြင်အောင်ကြောင်းရနှလုံးသွင်းကသင်္ခါရခန္ဓာပါမြင်သိယုံမြသဘောကဝိညာဏခန္ဓာပါအေးအလောက်ကိုစီနဲ့သူကိစ္စသူဆမ်းရွက်နေကြတာ အဲ့ဒါကိုဝိပဿနာနည်းတော့ကြည့်လိုက်တော့ဩတခြားသည်တပိုင်းစီပဲငါလည်းမဟုတ်သူလည်းမဟုတ်နာသတောနာဇီယောနာပုရိသောနာဣတိနာရိယောနာဗျမဒလိုရှုတိတွေနဲ့ယောဂီမှာငါသူတစ်ပါးယောက်ျားမိမအသက်ဝိညာဉ်လိပ်ပြလွတ်နဗျမတတ္တဝါဆွဲလာမအောင်မလားအေးယနေ့ဒုစရိုက်ပြုရတာဆိုတော့အဲ့ဒီအစွဲကြောင့်ပြုတာငါသားထိဓာကြီးငါသမီးထိဓာကြီးဟောငါငါဥစ္စာ ငါကငါသားကငါဥစ္စာသမီးကငါဥစ္စာဟောငါငါဥစ္စာငါဟာဆိုတဲ့ဆွဲလာမှုကြောင့်ဒုတ်ဆွဲထားဆွဲအားဆဲကြဆွဲကြရိုက်ကြနှက်ကြခုတ်ကြထိကြပြစ်ကြသတ်ကြဒုစရိုက်ကြီးဖြစ်တာဘာတွေဖြစ်တာအဲဒုစရိုက်ကြီးဖြစ်တော့ဖာစီချုပ်နှောင်ခံရခြင်းနှိမ့်ဆက်ခံရခြင်းအာသာရကွယ်သမီးရကွယ်မယားရကွယ်လင်းရကွယ်နေရခြင်း အေးအဲ့ဒီကတမလွန်ရောက်တော့လဲငရဲတရိစ္ဆာပြိဋ္ဌာအတုရကေအပယ်လေးပါးလာရောက်ရခြင်း။ကဲအကျိုးတရားတွေက ကောင်းသလား။အဲ့ဒါကြောင့်ဒုဒကရကမတွေအရှိကိုအရှိတမြင်နာယထာဘုဒ္ဓညာအရှိကိုရှိတမြင်နာပါလေ။ပါဠိလိုယထာဘုဒ္ဓမြန်မာလိုအရှိတိုင်းပဲ ရုပ်ရဖောက်ပြမှုအရှိဝေဒနာခံစားမှုအရှိတင်ညာမသားမှုအရှိသင်္ခါရပြုစည်းမှုအရှိဝိညာဉ်သိမှုအရှိရှုလုံးမှတ်တုံးမှာနောက်ဆရာသမားကြီးကပရိယနေအပြင်ခွဲကြစိတ်ဖြာပြတော့အဲ့ဒီလိုကွဲကွဲပြားပြားသိသွားတာမှန်ရလားအဲ့တော့ကလေးပြောပြောရင်အာဒါမင်းတို့အိမ်မုံငါမူပိုင်နဲ့မရှိလို့ခွေးဖြစ်တာလာမကျင်တာဘုရားကြီးတော်ရဲ့အိမ်ပြောင်းမယ် အဲ့တော့မြင်မှုနဲ့ပတ်သက်လို့သာဒီဟာကိုကိုမပိုင်တာလားဆိုတော့ gain ကြားမှုဆိုတဲ့သောတဓွာရအိမ်ပြောင်းမယ်ဘယ်အိမ်ပြောင်းမြင်တာကသက္ခုဓွာရမျက်စိအိမ်ပေါ့ဟုတ်လားအခုသောတဓွာရနာအိမ်ကိုပြောင်းကြည့်မယ်ဆိုလိုက်ရာဇေခဏနာအတန်ငါရူပယုခဏ ကြားလို့ကောင်းတာမကောင်းတာဝေဒနာခန္ဓာပါကြားရတာပင်မသာလင်ပညာခန္ဓာပါကြားအောင်ကြောက်ရနှလုံးသွင်းကသင်္ခါရခန္ဓာပါကြားသိယုံမြသဘောက ဝိညာဏခန္ဓာပါသောတဓဝရဆိုတဲ့ကြားမှုနဲ့ပတ်သက်လို့ရောငါဆိုတာလေးကြားလိုက်ရှိလို့လားမရှိလို့အေးအဲ့ဒါမရှိဘူးဒါကပဲငါကြားတယ်ငါနားထောင်တယ်ငါနဲ့ကြားတယ်တယ်လီဖုန်းနဲ့ဟာငါကက်ဆက်နဲ့ဖန်တာရာဆိုပြီးငါဆွဲတွေဆွဲရတယောက်တယောက်အာဃာတရိယာညို့တွေအခဲမငြိမ်မှုတွေမှန်ရလားအဲ့ဒီလို ဖြစ်ကုန်တာအကုသိုလ်တွေဖြစ် ဟာဤဆဲကြဆိုကြဟာပြောကြဆိုကြရိုက်ကြနဲ့ကြဟောထောင်သွင်းအကျဉ်းကြနှိမ့်သက်ခံနောင်အပဲလေးပါ ရောက်သွားတယ်အလုံးသဘောပေါက်မလားအလုံးသဘောပေါက်မလားဒါပြီးအပေါက်ပေါက်ပေါက်ပေါက်သဘောလေးထဲပါအောင်အလုံးသဘောပေါက်လားဟုတ်ပြီဒါဖြင့်မျက်ကြည့်အိမ်နားအိမ်မို့သာငါဟာမူပိုင်တည်းမရှိတာလားလို့ကင်ဘယ်အိမ်ပြောင်းမလဲ နှခေါင်းအိမ်ပြောင်းမယ်ဘယ်နဲ့နာအိမ်ပြောင်းတာတော့နာဘူးဖြစ်ကုန်မယ်ငေါ့နင်တို့ဖောက်ဖောက်လာဘယ်အိမ်ပြောင်းမလဲဒါရင်ဆိုနန်စေခဏနာခေါင်းအနတ်ငါအရူပယုတ်ခန္ဓာကိုယ်ကိုဟောဗျာတရားတွေရှိရ6ညလား9ညလားပြီးသွားပြီမဟုတ်လားဘယ်နှညတော့ အဲ6ညပြီးသွားပြီမလေအေးမဝသေးပဲကိုဆိုနန်းလိုကောင်းတာမကောင်းတာဝေဒနာခန္ဓာပါပြီးတော့ပြီးတော့ပြီးတော့ ဒါဖြင့်ခါနာအိဆိုတဲ့နှာခေါင်းမှာပြောင်းတော့ရောငါလေးရှိရလားရှိဘူးသူ့ရဲ့ဒုက္ခိတလေးတွေနဲ့သူတခြားဒီတက္ကနာသည်အာဒါမကျင်တာဘူးဆိုရင်ဘယ်အိမ်ပြောင်းမလို့အဲပါဇအိမ်ပြောင်းမယ်ဆိုစားစေခဏရှာအရသာက ခါပြီပရိသတ်ရေတဲ့ဟာလားဇဂုဒ္ဒရာသောတာဒ္ဒရာကဏ္ဍတော်ဇိန်ဝါဒွာရဆိုတဲ့လျာအိမ်မာယောငါဆိုတာရှိသလားမရှိလို့မကြားတာပေါ့ရှိရင်ကြားမှာပေါ့ကဲနောက်တဲ့အိမ်ပြောင်းမယ်ကာယအိမ်မနဲ့နော်ဘယ်အိမ်မှာလဲသို့ထီစေခဏကိုအတွေ့က ဧကပဒါရယုတ်ဆိုတာဒီခန္ဓာကိုယ်မှာလေဆံမင်းများ ခြေပင်များလက်သက်များမာကြောတဲ့နေရာခြံထား၍တကိုယ်လုံးတည်တာကိုကာယပဒါထပါပါလေအဲ့ဒါကိုလို့ခေါ်တယ်အတွေ့ဆိုတာကဓာတ်ကြီးဘဏ္ဍပါပထဝီအဲ့ဒီမှာအာဘောဓဆိုတာတွေ့တိချင်းကမရကောင်းလို့သူ့ကိုနှုတ်လိုက်ဓာတ်ကြီးဘဏ္ဍပါကြတယ်ဘာတွေတော့ ဝါယောအဲ့ဒီသုံးပါပဲမှန်ရလားအေးဒါကြောင့်နဲ့ကိုဆိုတာကဒီခေါဏကသမင်းမြခြေမင်းမြလက်သေးပြခြေသေးပြမာကြောတဲ့နေရာခြံထားတကူလုံးမှတည်တော်ကာပတာရရုပ်တရားလို့ခေါ်သည်ခေါဏကပဒဝီတေသောဝါယောအဲ့ဒီသုံးပါကအတွေ့ဓာတ်လို့ခေါ်သည်ဒါကြောင့်ဗါတဲ့ထိစေခဏကိုအတွေ့က မသားလင်းထိရရာပင်လင်းမဆိုနေချင်းနေငါသို့ထိရရာပင်မသားလင်းသင်္ဃာရခန္ဓာပါဘယ်မြင်မှာတော့ကိုကြီးကဘယ်မျက်လုံးကတင်မပေါက်နေတာတော့ထိအောင်ကြောက်ညနှလုံးသွင်းငါ ထိတိယုံမြသဘောကဝိညာဏခန္ဓာပါကိုင်းပဲနဲ့လေငါဆိုတာလေးကြားလိုက်ရမရှိလို့မကြားတာလားရှိရင်နဲ့မကြားတာအဲ့ဒါပဲငါဆိုတာမရှိတာကြီးကိုဝင်နောက်တော့အပေါင်းအမြောက်အနှုတ်အစားထဲမှာဘာလက္ခဏာမှမပါတော့ဘယ်လိုလုပ်ကဏ္ဍမှန်ရမှာလဲမှန်ရလား အေးအဲ့ဒါပဲသူ့ရဲ့အပေါင်းတွေမောင်းလက္ခဏာနှုတ်ရဲ့နှုတ်လက္ခဏာအစားဆိုရင်စားလက္ခဏာဟာလားအမြောက်ဆိုရင်အဲ့ဒါကြီးမှတီခိန်းနဲ့ကြီးမှသူ့ရဲ့အဖြေမှထွက်မှဟုတ်ငါသူရာရှိမှမရှိပဲသူဝင်လာတော့ဘုန်းကြီးတို့ဘယ်လိုမှရှင်းရှုပ်လို့မရပေါင်းလို့လည်းမရဘူးမြောက်လို့လည်းမရဘူးနှုတ်လို့လည်းစားလို့လည်းအဲ့ဒါပဲဒါကြောင့်ခန္ဓာ၅ဝါမပိုင်ရ မုတ်ကြမလိုက်ပါပြီးတော့ပြီးတော့အေးအဲ့ဒါကြောင့်မို့ရှုရမှာတဲ့အဲ့တော့မြင်နာကိုမြင်နေပေါ့ရတာကိုနာနာကိုစားတာကိုထိတာကိုမနှောတော်တာပါထဲလိုက်ဉာဏ်နာကို ကြံတယ်လို့အဲ့ဒီလိုရှုမှတ်ရခုနမခသာတော့ဘယ်သူမှပရမတ္ထသမမြင်နိုင်သေးဘူးတပြေးပြေးခဏဆိုတဲ့ပညာအလုံးကဲတွေကြည်သွားမှဓာတ်ဆိုတဲ့သဘောလေးပေါ်လာမယ်မှန်ရလားပလင်လယုံလိုကြီးအခြေရေတကားတဲ့ဖျားထုတ်ပို့တိုက်ချောမွေတဲ့အယောင်တလက်လက်ထွက်တာဟာအခြေရင်ပြုလို့မှဒီပလင်လက်ရန်လက်ယုံထွက်လာသလို တပြေးပြေးရှုမှတ်ပွားများအထုတ်ရတယ်။မှန်ရလား။အေးဒါကြောင့်ဆိုလိုက်အာယုံမိအောင်စိတ်ဆောင်မပါဘယ်လိုမှရမြင်စရာရားစရာနာစရာစားစရာထိစရာကြံသိစရာအဲ့ဒါအာယုံပဲအဲ့ဒါကိုမိအောင်မှချောမသွားနဲ့ သားသမင်ကိုမြားနဲ့ပြစ်လိုက်လို့ချော်သွားရင်သမင်လဲဆုံးမြားလဲရှုံးတယ်ထိခိုက်မှသာလင်သမင်လဲရမြားလဲရတယ်အဲ့ဒါအာယုံကိုတိုက်ရိုက်ပိစုပန်ဖြစ်ဆဲဖြစ်ဆဲလေထိတိနေမှသာလင်နဲ့ကိုယ့်ရဲ့အတွက်ဝိပဿနာကုသိုလ်ဖြစ်မဲ့တို့အာယုံမိအောင်စိတ်ဆောင်မပါကြီးပုတ္တမ မချတူစွာကြည်ဦးတလုံးအသုံးမကြခင်ကမိုးရွာနေဘူးတဲ့ပြက်တာမိုးတွေလည်းရွာလေရလည်းတိုက်တော့ဖုန်တွေတဲ့တွေဝင်ကြီးတွေကနောက်ကြတော့အဲ့ဒီကြီးဦးလေးအသုံးပြုရတော့မယ်အသုံးဝင်လာရင်အေးဗရာဆိုမကြီးသည်မဲ့အုံနီမုံနဲ့မပွတ်တိုက်ဘူးလားပွတ်တိုက်တော့မိန်းကလေးတို့ပါရိုက်တယ်လို့သာသာရရပွတ်တာလားထီထီခိုက်ခိုက်ပွတ်တာလား အေးအဲ့လိုပုပ္ပများတော့ဘာတွေထွက်ရှိမလီအလန့်ကလည်းတဲတဲပြီးတော့ကြော်လိုက်ပါလားအေးဘာတွေထွက်ကြီးတွေထွက်ရင်းနဲ့ပတ်လိုက်တော့ဩဒီနေရာကြီးပြောင်းပြီး နောက်နေရာအာဆိုင်ဖို့ဘာတွေထွက်ရင်းနဲ့ပတ်ပြောင်းသွားပြီနောက်တနေရာကြံသေးရင်အာဆိုင်ပြီးပွတ်တိုက်ဘာတွေထွက်ဘာနဲ့ပတ် တခုလုံးပြောင်းသွားတော့မှအယောင်ထွက်ပြီးအရေးထင်လာတယ်အဲလိုပဲကျင့်ကြီးရှုမှတ်တဲ့အခါပညာတရားတန်တံပုံမှန်တွေအဲ့ဒီအရေးကွာပြီးတော့သဘောလေးမြသဘောလေးမြဆိုတဲ့ပရမတ္တသာမြင်လာရင်အဲ့ဒီမှာတဲ့မိမိတို့ရဲ့အနိစ္စဒုက္ခအနတ္တယုံနာပိုင်းခြားခြင်းစတဲ့အမြင်တွေရမှာပေါ့အသိတွေရမှာပေါ့မှန်ရလားဆိုအာယုံမိအောင် စိတ်ဆောင်မပ္ပကြီးဘုတမမချာတူစွာရှုပါများတော့ဓာတာပေါ်လာတရားကြွဓမ္မပြောစရာအေးအဲ့ဒါအလုတ်တခုလုပ်ရင်အဲ့ဒီလိုဆွဲဆွဲမြဲမြဲတိတိတဏ္ဏစိတ်ပါလက်ပါမှန်ရလား အဲ့ဒီလိုအာထုံမှမြင်တာအပေါ်ရလေးတဲ့တခါလာလဲဖောက်ပိမဲနော်တခါလာလဲဖောက်ပိမဲနော်ပြောချလို့ရပါမလားသို့အာယုံမိအောင်စိတ်ဆောင်မပါကြီးဖို့တမမချတူစွာရှုပါများတော့ဓာတာပေါ်လာတထာကြွ ဓမ္မပြောတရားအေးအဲ့လိုရှုမှလို့တသဘာဝပရမလေးမြင်လာပြီဆိုရင်အစွဲတွေကဲအစွဲတွေကဲငါပဲသူပဲငါဟာသူဟာငါသားငါသမီးအဲ့ဒီလိုမငဲ့မငဲ့တော့မဆောင်မဆောင်တော့မဖိတ်ဘူးပေါ့အခုတော့အရှိယုံနာတွေဟာကိုတဲတဲမမမမြင်ငါပဲသူပဲလို့စောင်းခုတ်ကြထစ်ကြဆဲကြဆိုကြဆိုတော့စောင်းတော့ဖိတ်ပဲလေးပါရောက်သည် ငဲ့ရင်ဇောင်းရင်ဖိတ်တယ်ရေပလင်းစီပလင်းမြငဲ့ရင်ဇောင်းတယ်ဇောင်းရင်ဖိတ်ရင်ကုံရောပေါ့အဲ့ဒီအတိုင်းပဲနောက်တနည်းလေးပေါ့ဘုန်းကြီးတို့တရားတော်မတွေနေ့စဉ်မိဖို့ကြောင့်နဲ့သုံးတဲ့သာလိတာပေါ့ကြာကြာခုတ်တော့ဘာလို့ရလဲသွေးရတယ်မဟုတ်လားဘာနဲ့သွေး ဟာဟုတ်တယ်နော်ဆိုကိုင်ကြောက်တဲ့သေးတော့ကိုင်သွေးပြသားမှာဒီရတော့ကိုယ်တိုင်ဘယ်တော့မှသွေးဘူးကိုပြင်းထူမှပြင်းထူတယ်ဒါကတိကကြီးတွေသွေးဆိုလာအောင်သွေးပေးတာပဲသူများရဲ့တဆင့်ခံခိုင်းနေတာဆိုတော့မသိဘူးအဲ့တော့သွေးတယ်ဆိုတော့အောက်ကဘာရှိတော့ဒါသွေးကြောက်ဘာရှိတော့အဲ့ဒီပေါ်မှာဘာတင်မလဲပြစ်ထားလိုက်ထဲ့ရလားဘယ်လိုလုပ်ရလဲ ဘယ်လိုသွေးဟမ်ဒီတိုင်းကြီးအားဆိုင်သွေးမှာလားတရုပ်ပေါ်အောင်ပြောပါပြီးအောင်ပြောရင်ရတယ်ပြီးအောင်မပြောလို့အပြိုကြီးတွေများနေတာအဲ့တော့ညာဘက်လက်ကတရုပ်ကိုဆုံးဖွားဖွားလေးဆုံးရမလားကြည်ကြည်ဆုံးရမလားဒီတိုင်းကြီးတစ်ဖက်တည်းထိုးနေရင်ဒီဓာသွားလိတ်သွားရင်မထက်ပဲပိုးတောင်းတုံးသွားမယ်အဲ့တော့ဘယ်ဘက်လက်ကလေးကဖိပေးရမယ် အသွားဘောကိုဒီမှာတဲ့ဒီကအနှောင်ကလေးကိုတွန်းပြီးတော့ဖိပေးရတယ်မဟုတ်လားအေးအဲ့ဒီလိုခေါ်တဲ့သွေးပါများတဲ့အခါတော့သဖုံးနေပါသွားတယ်ဓာသွားလေသို့ကြောက်ချက်ရူပဓာကနာမဓာသွေးเจ้าကဗျာနန်းနဲ့နိုင်ရင်လည်းရေးဆေးလိုက် ရူပဆိုတာရုပ်တရားအမလီဓာပိယောက်ကနန္တတဲ့နော်ဧကတခံပြာကြီးဥရကယူလာတာတည်းဓာပိယောက်ကရုပ်တရားတဲ့တူတယ်ပေါ့နော်ဓာလီကနန္တရားနဲ့တူတယ်ဝရိယကအယုဆုတ်ထားတဲ့လက်နဲ့တူတယ်ဘေသာညာသာမို့ဘေသာဘယ်အဆုတ်မှညာသာရင်အဲညာအဆုတ်မှကြံနဲ့လက်ဖြားလေးဖိထားတာကတတ္တိ ရန်တဲ့လက်ကလေးကဓာသွားလေးပေါ့အဖျားလေးလို့ရင်အဖျားလေးနှိပ်ပြီးအရင်အလဲလောက်လို့အလဲအရင်လေးလို့အရင်လေးနှိပ်ပေးတဲ့ဟင်းဧကနတိကိုတော့ဓာသွေးလာတာလားမအောင်မင်းနဲ့သရုပ်ပေါ်အောင်ပြောရဆိုယောက်ျားရူပဓာကနမ္မာတတိဝီရိတတိဆိုတာဓာပြလေးပေါ်မှာကင်ထိန်ထားတာဝရိယဆိုတာ အယောကိုချုပ်ထားတာအယောချုပ်တော့ရော့ရော့ချုပ်ရမှလားတင်းနေလားအဲ့ဒါပဲအခုကိကတခါလာလဲဖောင်းပိမဲနော်တခါလာလဲဖောင်းပိမဲနော် ရော့ရော့လေးလို့ကတော့ဘာရဒါကြောင့်ဒီနေ့ကျဖောင်းနေပုတ်နေဖောင်းနေပုတ်နေဆိုပြီးတော့ဟုတ်လားအဲ့ဒီလိုကိုစူးစိုက်စွာမမရမှာဆိုတတိဝီရိသွေတိပမာ အာနှွဲ့နှွဲ့နှွဲ့နှွဲ့ပြီးတော့အားဆိုင်သွေးလိုက်တယ်ပြီးတော့ဗာလေးနဲ့ပက်အဲ့တော့ဓာကထွက်တဲ့အညစ်ကြီးလေးတွေရေတောက်ပါတကောက်ဝက်လှမ်းပြီးတော့ပုတ်တိုင်ဗာလေးထွက်ပြာကြီးတွေထွက်ဗာနဲ့ပက်အေးပုဗ္ဗာများတော့ဓာသွားလေးစမ်းကြည့်လိုက်တော့ဘာဖြစ်တော့သို့ကြောက်ချရူပဓာကနမ္မာတတိဝီရိ သွေသည့်ပမာခြေညောကင်းပြက်ထက်မြဲ၍လာတဖြည်းဖြည်းအေးအေးညံတတ်မှာမယလာဘိဒအဲအခုမှတခါတည်းအခုဝင်ဝင်ကြီးပရမရှုရပါလိမ့်မယ်အာကြီးဟိုဝင်ဝင်ကြီးညံနေတဲ့ရပါလိမ့်မယ်အာကြီး အေးလူတွေကဖြတ်လန့်ကကြီးလိုက်ပြီးတော့ခန္ဓာညာရောက်ခန္ဓာညာရောက်တဲ့ခန္ဓာကပဇက်ပေါက်ရောက်နေကြခန္ဓာကအေးအဲ့ဒီတော့တိတ်ခွေတွေကပဇက်ပေါက်ရောက်နေရတာဒါခန္ဓာညာရောက်ခန္ဓာညာရောက်တာလားပဇက်ပေါက်ညာရောက်တာအဲ့ဒါလည်းသတိထားရအောင်ဒါကြောင့်ကြောက်ချရူပဒါဃနာမတတိဝီရိသွေတိပမာ ခြေညောကင်းပြက်ထမြဲ၍လာတဖြည်းဖြည်းအေးအေးညံတဲ့မှာအေးသဘာဝမကြဘူးလားအေးအဲ့ဒါလေးနဲ့သူသတိပြုကြည့်အဲ့တော့ပိဋကမန္လလက်ဝေကျော်လေးဇာတိ၌တခုအနာရောက်သွားတဲ့အခါမှာ ကြောင်းနဲ့ကရှင်ဖြတ်တွေစံပြီးတော့နေရတဲ့တမြဲလက်ရမကျုပ်ရည်တဲ့ငန်းလျှော်ရဲ့အေးရခိုင်ရစာနဲ့အဲ့တော့ခန္ဓာ၅ဝါး ယောက်တစ်ပေါက်မဟုတ်ပါဗျာနှစ်ပေါက်များဆိုရင်တော့ဘာလို့ဖြစ်ကုန်မှမသိဘူး။ကိုက်ညီအောင်ဆိုအမေအင်တာနက်နဲ့ပြမှသဘောပေါက်တော့တယ်ဗျာရှင်းမလား ဒါကြောင့်နဲ့ဒါဖြင့်ကိုတော်တို့ဖောင်းမိတ်ဖောင်းမိဆိုဘယ်ခန္ဓာ၅ပါးပါလို့တုံးဆိုကြည့်လေဟောဖောင်းတာပိန်တာကရုပ်တရားယူပဲခန္ဓာဖောင်းပိန်ခန္ဓာလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာဖောင်းတဲ့ပိန်တယ်လို့မှတ်နေတာဖောင်းအောင်ပိန်အောင်ကြောက်ရတဲ့နှလုံးသွင်းတာတကယ်လို့ငါလှုပ်ရရင်9မိနစ်တဖောင်းနဲ့နေကြည်သာ9မိနစ်မပြောနဲ့10မိနစ်တောင်မရဘူးပိဋက တမနစ်မှာတဲ့တို့အဘိဓမ္မာသင်္ချာနည်းနဲ့တွဲရင်ဖောင်းပေ30ရအဘိဓမ္မာသင်္ချာနည်းနဲ့တွဲရင်တမနစ်မှာဘလောက်ဒါဖြင့်အဖောင်းဘလောက်တော့တော်သေးအဖောင်း30ဆိုဖောင်းဖောင်းဖောင်းဆိုပတ်ကြီးတော့ကွဲထွက်တော့မှာပဲအဖောင်းကအပိန်ကအေးမှတ်တာပေါ့နောက်အဲ့ဒါလေးမိမဆိုရင်မန္တလေးသိန်းကျော်ရဲ့တခြင်းလေးနဲ့ကပ်မှတ်လိုက်ရလား ဓမ္မယုံတဝဲအလူကံတဝဲဝေဝဲ၍စားရစေသောအခုလည်းအဖောင်းတဝဲအပိန်တဝဲရေတွဲ၍ထားကြလေနော်ပေါ့သဘောပေါက်ပလားအေးဒါကတော့စိတ်လေးလဲရွှင်လာအောင်ရည်ရလေးနဲ့သဘာဝလဲကြအောင်လို့ပြောရတာပါမှန်ရလားဂိုင်းတော်ပြီဗျာဒါကြောင့်အဲတမနစ်မှာအဖောင်းမလောက် အပိန်ကဘယ်လောက်5မိနစ်10မိနစ်15မိနစ်မိနစ်20 25မိနစ်မိနစ်30အာချက်တွက်တယ်လို့များသဘောပေါက်ရင်ဒီလူတွေနိဗ္ဗာန်ကိုယ်နာကရောက်နေပြီတဲ့တူတယ်သို့30ဖောင်းပိတ်မိနစ်ချိန်ဆောင်သကပြေးရေးပါ တမနေ့မှာဖောင်းမိတ်30ရပါတယ်ဖရာအမလီရဲ့နော်ကျူရှင်မပေးရရင်ပိုက်ဆံမောင်းထမင်းစားမဝင်ရဘူးတမနေ့မှာတို့30ဖောင်းပိတ်မိနစ်ချိန်ဆောင်တနာရီအဲအဲအဲနော်လား M N L M N L နာနဲ့ပြီးတော့မှတနာရီ1500 ဘလောက်ပါလဲသို့တနာဤကြာ1500တာတနာဤအဖောင်းဘလောက်ဗျာဖောင်းဖောင်းဖောင်းသူဗတ်ကြီးကွဲထွက်တော့မှ950အပိန်ကအေးဆိုတနာဤကြာ1800တောင်းဟော950နဲ့ပေါ1500ရှိသေးတာ တိချာမှားသွားတယ် sorry ပဲကွယ်ဆရာဆရာမမှားတော့ပါပါလေတကားจิตတပိအကြောင်းသားမှားရင်တော့ပြောတိပြလိုက်မဲ့သာမှတ်တာဆိုတဏှာကြီးကြာ1800တောင်တရက်ပိန်ဖောက်ဆိုမအောင်ပြောတိုင်းရွှေလားငွေလားဒေါ်လာလားအမရသေးရင်ဝတ်တော့ကားတတိထက်ပေးအောင်မယ် ဓမ္မအားမရသေးနေပြီးတော့ပုတ်ပြီးတော့ဟိုဟိုဟိုကျက်စုပဲရေလောင်းခိုင်းအောင်ပဲကဲတနေ့ကုန်ဗရဏာယီတဏှာကြီး1800ဆိုတော့အုံနောက်ရှုပ်ပါတယ်ကိုရောကျက်စုပဲမဲ့ရေလောင်းလိုက်ပါတော့ပဲမြေပြင်ကရွှေသီးငွေသီးတွေသိသွားမှာမောမှန်ရလားသို့တဏှာကြီးကြာ1800တောင် တရက်ပိန်ဖောက်43000နရာထိရရှိအဆိုမှာ၄သုံးနဲ့မှတ်ထားပေါ့တကွက်တော့ရပြီလို့များမထိုးလိုက်ပါနဲ့တလုံးလွဲလို့ကထုံးမှမွဲသွားမယ်နော်တို့လူရဘာမှမသိနမိတ်ကောက်ဖို့ကြီးပဲအဲ့တော့တရက်မှဖောင်းမိဘလောက်ရ၄တောင်းတောင်းတောင်းနေရ ၄လောင်း၃ထောင်၂ရာဆို30ပေါင်းပိတ်မိနစ်ချိန်ဆောင်တနာဤကြာ1800တောင်တရက်ပိန်ဖောင်း4300တောင်နှစ်ရာထိကျန်းရှိအဆိုမှာ ကြိုက်တရဲ့လုံးမအိမ်မနေပဲမတ်ရဲ့ဝိပဿနာကုသိုလ်ပေါင်းဘလောက်ကိုင်းပြဒါတဲ့ရတဲ့များတဲ့ကုသိုလ်ရှိသေးလားဒါဖြင့်ဒါနာကုသိုလ်သီလကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်ဘယ်ကုသိုလ်များဆုံးပါလဲဟာတညာလုံးဒီတလုံးတော့တဲ့သွားတယ်ဘယ်ကုသိုလ်များဆုံးလဲအေးဝိပဿနာကုသိုလ်များဆုံးများသဘောပါဗလား ပေါက်ပေါက်ပေါက်ပေါက်ပေါက်သဘောကမထည့်ဘူးပေါက်ပါပြီဗျာမလုပ်ပါနဲ့ဗျာလေရဒီပေါ်ဗျာနေဒုက္ခသဘောပါပလားအေးအဲ့ဒါလောက်တမိုးရှိတာဒါကြောင့်အချိန်နဲ့အမျှအားထုတ်လို့ရတော့ကြောင့်ဟောဒီဝိပဿနာကမြတ်တာဘာဖြစ်လို့မြတ်သွားရင်အားထုတ်လေရတာပဲရရင်အားထုတ်ရင်ထိုင်ရင်အားထုတ်အိမ်ရင်အားထုတ်ကိုရင်းဝါလုံရင်အားထုတ် ဘာရတော့ဟမ်ကိုရင်းဝါဆိုတာဘာပြောတာတော့ဟိုအီအီပါရင် ရှူရှူပါရင်အာထုတ်ရင်ကိုမရဘူးလားအေးအချိန်နဲ့မြအာထုတ်လို့ရတယ်အဲ့ဒါကြောင့်ဝိပဿနာဟာမြတ်တယ်လို့ပြောတာမှန်ရလားကိုင်းဒီတော့ခေါရကပိဋမလဇတ်ကြောင်းသွားကြသို့လဝိယောပိဋမလလေးစားသင်တိုက်က တန်ငါတစ်ပါးရဲ့စာအန္တကြားရတော့ခန္ဓာ၅ပါးမပိုင်ဘူးဆိုတာလက်မခံဘူး။ဘာကြောင့်လဲသူခန္ဓာကိုခေါင်းကားခြေလက်ကိုအာတကားလဲအကွေအဝိုက်အထိုင်အထအလှုပ်ရှားအကွေအဆအရှောင်တိတ်ကိုသူပိုင်လို့ဘာရလဲလက်ဝဲကြောခွဲရတာဒါရှုကပတ်တို့ဘာတို့ညာတို့ပေါ့မှန်ရလားအဲ့ဒါနဲ့သူကမကျေနပ်တော့အဲ့ဒီကိုတော်လေးကြီးသွားရှင်မယား အရှင်ဘုရားဗာပြောတာဩခန္ဓာ၅ပါးမပိုင်ညာမူကြမှလိုက်ပါပြောတာဘယ်မပိုင်ရမှာတပိတော့ခန္ဓာတပိပိုက်လို့သုံးခရိုင်မိုးဆွဲခဲ့တာကိုတော့ဒကာကြီးရဲ့အဲ့ဒါအခိုက်အတန့်ဖြစ်ပါလိမ့်မယ်တကယ်တော့တဲ့ပိုင်နာဆိုင်နာတကယ်သိရင်တို့လိုသင်္ကန်းဝတ်ပြီးဝိပဿနာဓမ္မကိုအထုတ်ကြည့်ပါအေးဘေးကမှန်မျောတမ်းမျောနဲ့တော့ဒါအမှန်မရနိုင်ဘူးလက်တွေ့လောက်ကြည့်မှအမှန်တရားဖြစ်တယ် စားငါဤအတိတ်ကစားခဲ့လို့သိတယ်အခုငါညင်အခုစားရတယ်အခုမစားဘဲနဲ့ရရလားအဲအဲ့ဒါလူတွေကအနိစ္စမမြဲဘူးဒုက္ခတတ္တဆိုပြီးတော့ဗဇဖြစ်ဗဇပေါက်လန်းဆုံဆုံမနေနဲ့လက်တွေကိုခန္ဓာပေါ်ခိုက်ရှုမှအနိစ္စအမှန်ဒုက္ခအမှန်အနတ္တအမှန်သိမှာမှန်ရလား အေးအဲ့ဒါလေးတွေသဘောပေါက်ကြပဲစေဘာကြောင့်လို့ယနေ့မဟာကြီးမုတ်ကိုဆွလုံးကလေးပန်းဝေဘူးလဲရီဟန်တော်ဒီတရင်ခွေငါဓမ္မရုဒမုံလဲတော်ရအများကြီးပဲများပါစေများလေကောင်းလေနိယထာနာအလွယ်တကူအထုံနိုင်တာပေါ့ဒါပေမဲ့လို့ပြိဿမူတူဖို့အရေးကြီးတယ်ဘာတူဖို့အရေးကြီးတယ်ဟောတဲ့ဘုရားကတဆူတဲ့တို့လက်ထက်ရောက်မှမူကွဲရင်အရှက်ကွဲရကြီးရဲ့ ဟာမာကြီးကမိုးကုံနင်းနေတော့မိုးကုံဖြစ်ဖြစ်ဘာလို့အောင်ရှင်တို့မာကြီးကဖောင်းမိန်ကြီးဘာလို့အောင်တော့ဆိုတော့ဝိပဿနာ fighting ချနေရတယ်အေးအဲ့တော့ဘာမှအပြစ်မပြောနဲ့မူတူဖို့ပဲအဲ့တော့ဒီစပွဲရဲ့အတိုင်းဒါသိရင်ဘာနဲ့တိုင်းရပေချိုးနဲ့တိုင်းရတယ်မဟုတ်လားရွှေစင်မစင်မတ်ကြောက်တင်ကြီးရတယ်အခုတတိပဌံပေချိုးတတိပဌံမတ်ကြောက်နဲ့တိုင်းဟုတ်တယ်ဆိုမှန်ဤ အဲတတိပဒမတ်ကြောက်ပြီးရိုးထဲမှာမတိုင်ရင် အမေကိုကွယ်ကိုကွယ်အဖေကိုကွယ်ကိုကွယ်ဘယ်မျက်နှာမှမထောက်နဲ့မမှန်ဘူးဒါပဲအနောမွေတို့လူတွေကအမိမျက်နှာအဖေမျက်နှာကြည့်ပြီးတော့အာနာတယေအာပါလိမ့်မဲ့ကြောင့်ကိုဝနှုတ်စေကျွေးမိတယ်လို့ကျွေးမိတယ်လို့ရှင်ပြောပြောလေးနဲ့နာမဲ့ပုံပေါ်တယ်အဲ့ဒါအပြော့ဆွဲနဲ့ဆွဲရင်ဘာဖြစ်သွားမလဲကြောင်ချီ ဟုတ်ပလားတို့လူအဲ့ဒီလိုအတ္တဇွဲတွေနဲ့ဟာတို့ဇေယမတို့ကိုဝရမမေခိုးဝရမဖေခိုးရဒီလိုမလုံးနဲ့ပြတ်သားရမယ်မှန်ရလားအဲ့တော့စိုက်ကားကလည်းဆရာပဲမြင်းလဲကလည်းအနှိမ့်တဲ့ကလည်းကူလေးကလည်းအဲ့ဒီဆရာရဲ့အရေးချင်းကိုယ်ပိုင်အုံနောက်နဲ့နှလုံးသားနဲ့ကဆုံးဖြတ်ရမှာအဲ့တော့ကုံရှုံတော့လင်းကုံရှုံတော့ဆရာကုံရှုံရင် တသန္တရာလုံးဖောက်တဲ့ဆရာရွေးပမာကြီးနဲ့ဒါဖြင့်အဲ့ဒီဆရာရွေးတဲ့မှတ်ကြောင့်သုံးပုံရှံငါပါလဲပိယောကရုဘာဝနိယောဝတ္တဇာဝတနခမောဂာမိရိဇာကထာငတ္တနောသဌာနေနိယောဇကောခုနှစ်ချက်ဘယ်နှချက်လဲသို့ချစ်ခင်လေးမြတ်ပွားစီအပ်ဆုံးမတတ်တဲ့ဆရာဂုံး သီးခံနဲ့နဲ့ကောင်းရပဲအမြဲညွန်တဲ့ဆရာကုံအေးအဲ့ဒါပဲတေးရှိခဲ့တဲ့ဂုံရှိရနှစ်လေးမြတ်ထိုက်တဲ့ဂုံရှိရမယ်သုံးရှုမှတ်ပွားများအထုတ်ခိုင်းရမယ်တဲ့လေးအေးတဲ့ပြီးရောကရုဘာဝနီဝတ္တာစားတဲ့ဘယ်မျက်နှာမှမထောင်းနဲ့အမိမျက်နှာဖိမျက်နှာဘာမထောင်းနဲ့ဘီလူကြာညီလူကြာဘောကရာညောကရာဘီလူကြာဆိုတာ အကိုရောကြီးရဲ့နိုင်ငံခြားမှုအင်္ဂလိပ်လိုပြောတာမဟုတ်ဘီလူကြဘာလူကြီးကိုပြောတာညီလူကြဆိုတာညာလူကြီးဘောဂရာဆိုတာဘာကတော်ညောကရာဆိုတာညာကတော်မှန်ရလားအေးဒါတွေဘာတွေထဲမတွက်နဲ့ပြိဿရေဒါကြောင့်ကိုဟာတိတိကျကျပြတ်သားဖို့လိုတယ်ဒါကြောင့်ပိယောကရုဘဝနိယောဝတ္တသာတဲ့ဟော ဘယ်မျက်နှာမှမထောင်မထားနဲ့အမှန်ကိုပြောရမယ်ဝဇနခမောသိခံစိတ်စကားရှိရမယ်ဝတ္တာအသဝဇနခမောကာမိရိသကထကတ္တာလေးနဲ့တဲ့ယုံနာတဘာဝပြောရမယ်နောသထာနိနိယောဇကောအတ္တဘာယကထာ အေအတန်တောသအဲ့ဓာတွေကိုပယ်ရှင်းပြီးတကားလားလေးနဲ့တဟုတ်တယ်မနဲ့ဇကသင့်မြတ်တဲ့ဇကပြောရမယ်ဆိုရှစ်ခင်လေးမြတ်ဘွာရှိအဆုံးမတတ်တဲ့ဆရာကုံသိခံနဲ့နဲ့ကောင်းရပဲအမြဲညွန်တဲ့ဆရာကုံ အဲ့ဒါဆရာရွေးရမယ်အင်္ဂါဘဏ္ဍချက်အေးအဲ့ဒါနဲ့မကြောက်တယ်မှန်ရင်ဟုတ်၏မမှန်ရင်မေ့မြင်တာလည်းမထောင်းနဲ့ဖေးမြင်တာလည်းမထောင်းမျက်နာထောင်းရင်အတ္တအတ္တဆိုရင်ဘက်လိုက်သွားပြီဘက်လိုက်သွားရင်မမှန်တော့ဘူးသဘောပေါက်မလားအေးအပေါက်ပေါက်ပေါက်ပေါက်ပေါက်ပေါက်ဒါကြတော့ဖရားတဲ့အောင်ဘယံငါပြီပါဇက်ပေါက်ဖရားတဲ့ပြရအောင်ပါ ဟောအာမဘာနိဗ္ဗာန်ဖေယသာဓုဘဖေယပါဠိနဲ့သာမတွဲရတာဟောဗျာငါတော့လိုက်လာတာငါးပြားကြီးနဲ့ဆယ်ပြားကြီးမားပြီထင်တယ်ဟမ်အဲမိုင်ဟဲ့လားမလီဟဲ့နော်တရားဟောရတာမဟုတ်စကားသင်နေရပါလားအေးအဲ့ဒါလေးကိုဘုန်းကြီးတို့တရားနာမဆရာရွေးမမရဘူးအရေးကြီးတယ် အေးပါဇက်ပြောလေးနဲ့ပြောပြောပြီးခန္ဓာညာရောခန္ဓာညာဘယ်ခန္ဓာညာရောမလို့ခန္ဓာပါဇက်ပေါက်တွေရောက်နေတာပဲတကယ်ကိုခန္ဓာသွားစေရတဲ့ထိုင်စေအိပ်စေစားစေတောက်စေဝတ်စေအေးဖြစ်ပေါ်တဲ့အချင်းအရာလေးကိုတတိလေးနဲ့ကကကကမှတ်နေမှ သွားရင်နာခနာသွားရငါယုတ်ငါမဟုတ်သူမဟုတ် သွားရနာနဲ့ယုတ်ဟောသွားရင်နာကသွားနေတာကထိုင်နေတာကဗျာ တလက်ဒီဝေပုံရနေတာပါလားထိုင်နေတာကထိုင်နေတာကအိတ်ချင်တာကအိတ်ချင်အိတ်ချင်တာကနာဆိုရင်အိတ်ချင်ရင်လည်းပြန်အိတ်ချင်တာကဘာလဲနန္တရားအိတ်နေတာကငါမဟုတ်သူမဟုတ်အိဋ္ဌာဏနဲ့ယုတ်နာယုတ်နဲ့စင်အမြင်ရှင်းအိတ်ရင် လွန်အားထုတ်ဒီလိုလေးဖြစ်ချက်ဖြစ်ချက်မှမှတဖြည်းဖြည်းမှအနုညသဘာဝကပေါ်တာမှန်ရလားအဲ့တော့ပြိဿကြီးဟိုကိုနာယီပြက်သွားတော့ခဏိမနာယီဖွင့်တဲ့ဆိုင်နဲ့10နှစ်လောက်နာယီပြင်ဆိုင်ဘယ်ဆိုင်ကိုအပ်မလဲဘာဘူးလို့သူကစားပဲ့ရင်အတွေ့အကြုံရှိတယ်မဟုတ်လားအေးအဲ့ဒါပဲသမားဆိုအိုမတဲ့သမားဆိုပါလေ အေးအခုတော့အဲပြောရင်လည်းမကောင်းပါဘူးကိုကအသက်ကြီးနေလို့ဖြစ်နေတယ်ဟုတ်လားကိုကအခုအသက်မှ60နဲ့9နှစ်ပဲရှိသေးတယ်ဟုတ်လားကြာသမီးမိဘလားတော့ကြာသေမင်းကြရင်ပါသွားမစို့လို့အေးအသက်ကလေးမှအခုဘယ်လောက်ရှိသေးတော့60နဲ့မှ9နှစ်ပဲရှိသေးတယ်ဗျာ အဲအဲ့တော့အခုကမှနေသောများသောကြီးသောငယ်သောတော့မဟုတ်ဘူးဒါပေမဲ့အတွေ့အကြုံရင့်မို့လိုတယ်တနည်းကိုဖော်တဲ့အချိန်ကိုတောက်ရလားကိုတောက်တဲ့စီပေးမှာမှန်ရလားအခုတော့ကိုဖော်ကိုလည်းဖော်တာလည်းမဟုတ်ဘူးကိုလည်းမတောက်ဘူးမတောက်တဲ့စီပေးနေယောဂပျောက်ပါမလားအဲ့ဒါတတိထာဒါကြောင့်ကိုဟောတဲ့တရားကိုကိုယ်တိုင်တကယ်ကြည်ကြည်ပြွပြွနှစ်နှစ်ကာကအာထုံမှအဲ့ဒီတရားနိမ့်မှဖြစ်မှာပေါ့ ထင်ရမြင်ရတွေဆိုပြီးတော့လျှောက်ပြောတို့လူတွေကလည်းဟုတ်ရဲ့လားမေးဟုတ်ပါဘုရားကြီးပြောတာကဲဟိုရှင်လဲလျှောက်တာမောင်ရှင်လဲဆွဲတာပြားလဲလျှောက်တာမှန်ရဲ့လားအေးဒီလိုကိုလုံးကမှားပါတယ်ဘုရားဘယ်မျက်နှာမှမထောင်းနဲ့ဘယ်နဲ့ရှင်ကဆွဲပြီးပြားကဘယ်လိုလုပ်လျှောက်မှာရှင်လဲလျှောက်တာပြားလဲဆွဲတာမှန်ရဲ့လား အခုမြင်တို့လူတွေအောင်မိုင်လာမမဖေးကမမဖေးကဒီကပါဇာမပိတ်သိမမဖေးကအရင်ရောက်နေပြီအေးအဲ့ဒါလေးတွေလည်းသတိထားရအောင်ဂိုင်းတော်ပြီဒါကြောင့်ရှုမှတ်တဲ့ချိန်ကာကာလအဲ့ဒီလိုအခြေအနေလေးတွေသဘာဝကြကြရှုမှတ်ရမယ်ဒီတော့မှကိုတော်လေးကရှင်းပြလိုက်တယ်မောင်နဲ့မင်းသိရင်တို့လိုသင်္ကန်းဝတ်ပြီးတော့သမဏဓမ္မအထုတ်ကြည့်ပါဗါတယ်သမဏက ယဟန်ဓမ္မကတရားသမဏဓမ္မဆိုတာအဲယဟန်မှရင် အာထုတ်ရတာကိုဘာခေါ်လဲအေးအဲ့ဒါခင်ဗျားတို့ကြီးအခုကအကုန်လုံးဆရာတော်ကြီးခေါ်တာစာလည်းတစ်လုံးမှမပြဘူးဆရာတော်ပဲတရားလည်းတမှုမှမပြဘူးဆရာတော်ပဲဘာတွေတော်နေရတာဒီလိုပြောတော့ဘုန်းကြီးတို့ပုတ်ခတ်တယ်လို့ထင်နေကြတယ် အဲ့တော့ယဟန်သာမဏေတိလာခြင်းဆိုတာတိသာမေကိုသိအန်လိကျဆောင်ရွက်ပူချနေဝိပဿနာဓမ္မဝဟောဖို့ညွန်ပြအတုဒီအလုံးနှစ်ခုပဲရှိတယ်ဗေဒနာတတရယေရိယဒိဋ္ဌိတင်ဟလားခြေကနံပေးအဲပြီးတော့ဝစီဘိတ်သတ္တလောပြီးတော့သစ်သီးသွန်ပြီးတော့မိလွတ်ဒါဒီဘုရားဟောတာမဟုတ်ဘူးအဲ့တော့တို့တရင်ညွတ်လာပြီနေ့တန်ဃာတော်တွေပေါ်ဝရဏပြုရတယ်ဆိုတာကြားဘူးလား အဲ့ဒီပဝရဏဆိုတာဝစီဘိတ်ကြောင့်ဖြစ်တာယဟန်နေဘုရားလက်ထက်ကအာစကားပြောနေတရားပြတ်တယ်ဆိုပြီးတော့စကားမပြောချင်တော့ဝစီဘိတ်ကျက်နောက်သရင်ကျွတ်တော့ဘုရားသာသာခြေသားတို့မင်းတို့နေတဲ့နေရာအဘူးအိကျမ်းမာကြီးမြရလားသွမ်းကွမ်းပြည့်စုံရလားမမပြည့်စုံပါလေဘုရားမြတ်တာပါလေဘုရားတပည့်တော်တို့ကဒီနှစ်ဝါတွင်မှာတဲ့အဲ့ဒါတဲ့ဝစီဘိတ်ကျင်လာကြတာတဲ့ သူတို့အလုတ်ကြီးသူတို့အကောင်းထင်ပြီးဘုရားလျှောက်လိုက်အဲ့ဒီစကားလည်းဘုရားကြတော့တုတ်ဆော့အလကားကောင်းမောဂပုရိသမဘုံမပြီအချင်းဤကောင်းတယ်မင်းတို့ဒီဝစီဘိတ်ဆိုတာမြန်ကောင်းတယ်မှလေးလားတစ်ပတုတံဝါတင်ကြီးဝအဲ့ဒါနွားအချင်းกว่าပါတယ်လို့ဧလကတံဝါတင်ကြီးဝအဲ့ဒါစိတ်အချင်းกว่าတယ် တပတ္တိတံဝါသိကြီးကအဲ့ဒါယံသူအကျင့်လင်မယားချင်းတော့ယံဖြစ်ပြီးစကားပြောရတာအဲ့ဒါပဲနောက်တစ်ခုပရိသတ်ရဲ့မူခပတ္တအစွန်းအအဒုက္ခိတအကျင့်အေးတရိယသံဝါဒကတိဋ္ဌိနေနဲ့မင်းတို့ရောချက်ကုန်မယ်ဂဏိယသသာသနာ9000အတွင်းထေရဝါဒယဟန်မှန်ရဲ့ ပဝရဏပြုကြတပည့်တော်ကိုမြင်မှုကြားမှုယွန်ရှားမှုရှိရင်ပြောဖရတပည့်တော်မြင်ရင်ဖြောက်ပါမယ်ပြင်မမယ်လို့တဦးတဦးကြည်ညက်တဲ့မာမာနနှိမ်ချတဲ့စိတ်နဲ့ပြုတာကိုပဝရဏပြုတယ်အဲ့ဒါဝစီဘိတ်ကြောင့်ဖြစ်တာကောင်းပြီနည်းနည်းလေးစဉ်းစားစကားမပြောသလားဆိုတော့ဘာမှမပြောတော့ gain ဒီဘုန်းကြီးကအဘမဖြစ်ဒေသနာမကြားရင်မရဲမကြည့်ပေဘူးလား သူကစကားမပြောဘူးသူဒေသနာကြားတယ်ဆိုတာဗဇက်ကထုတ်ပြောရတာတင်မားနဲ့ကြားလို့ရတာမဟုတ်ဘူးအဲ့တော့ဒုလူတွေကလေရှင်ဝိရချောင်းစကားတော့မပြောပါဘူးတဲ့စာရွက်တဲ့ရေးပြတာဘာအထူးတော့ဗဇက်ရဲ့ကိုယ်စားလဲလှုပ်တာပဲမှန်ရဲ့လားအေးညောင်ရွက်အဖြစ်ဟိုအပြားအညာဖြားလိုက်တော့ဘာဖြစ်တော့ဟိုရအသေးပုံဖြစ်တာပေါ့ ညောင်ရွက်အညာဖြတ်လိုက်တော့အသက်ဘုံဆိုတဲ့က LVE ဆိုတာမရေးပဲနဲ့လည်းသိတယ်မဟုတ်လားအဲ့ဒါပဲလေယဟမဒေသနာကြားမယ်ဒေသနာမကြိုက်အဲ့ဒီပုဂ္ဂိုလ်အာဘတိတထွေးကြီးနဲ့ရက်ပေါင်း60သွားရောပြီးတော့ဒကာဒကမမပြောပါဘူးတဲ့ဘုန်းကြီးကဘယ်လိုအားထုတ်တော့ဒါယောဂီဆိုရင်ပြောတတ်မအောင်ဆိုကိုကမပြောတော့သူ့ရဲ့အမှားဘယ်လိုလုပ်ပြင်ပါလဲ तू ကဘာမှမပြောပဲနဲ့ तू ကဘလောက်တတ်လို့လဲ အေးအဲ့ဒါတို့လူတွေကမဟုတ်ကဟုတ်ကတွေနဲ့အဲ့ဒီဝစီဘိတ်ကိုအဟုတ်ကြီးထင်မနေနဲ့နောက်တစ်ခုပါတယ်တတ်တတ်လို့ပါတယ်အေးတတ်တတ်လို့ခုကမွေးနေတိုင်းတတ်တတ်လို့သာသည်အေးငတ်ထာပေါ့အဲ့တော့ဘုန်းကြီးတို့ဘုရားရဲ့လက်ရင်းတပိများမှာတိကိုယ်အတွက်တတ်ထားလို့မြင်ရင်ကိုယ်အတွက်တတ်ထားလို့ကြားရင် ငါအတွက်တတ်တာနေလားလို့တန်တရားဖြင့်ဒါအစွန်းသုံးပါခေါ်တယ်ပြီးတော့လူခွေးမြင့်စင်တိကြချင်းဝန်လင်းအောင်မွေမျိုးဒီအသားကြီး7ပါးနဲ့အစွန်းသုံးပါအဲ့ဒါတော့မစားရဘူးမိန်တော်တိုင်းအဲ့ဒီသုံးပါနဲ့ခုနအသားကြီး7ပါးလွတ်အကောင်လိုက်မျိုးအဲ့တော့ခုခေတ်တို့လူတွေကဒီတတ်တတ်လွတ်စားယုံမြနဲ့ကုသိုလ်တွေတိုးတက်လာမယ်ပြန်ပြလာမယ်ဘာတရားမှမကျင်မဲနဲ့ကုသိုလ်ရမယ်ဆိုရင် ပြောကြည့်မယ်လေအရသမားတွေမြည်ရတဲ့အာလူကျော်နဲ့ဟိုမြေပဲကျော်ဆိုတာတတ်တတ်မလွတ်ဘူးလားကုသိုလ်ရလားအစာအစာကကုသိုလ်ရသလားစိတ်ထားကကုသိုလ်ရလားအဲ့ဒါဒုလူတွေကအစာအစာတွေပေါ်သွားနေသတ်သတ်လွတ်သားရင်စိတ်နှကကြီးပန်းရမလို့စိတ်နှကကြီးပန်းရမလို့နဲ့အေးအဲ့ဒါကြောင့်ပြောတာ အဲ့တော့အညီဓာမခန္ဓာရင်တတ္တလွတ်စာအသာဓာနဲ့မတည့်ရင်တတ္တလွတ်စာတောရဒုတိဆောင်ရင်တတ္တလွတ်စာပိုက်ဆံကုံမှဆိုရင်တတ္တလွတ်စာဒါပဲဒီတတ္တလွတ်ဝါဒကြီးကဒီလောက်ဘုန်းကြီးတွေတရားတွေဟောပြောညွှန်ကြားတဲ့ကြားတွေကအညွန့်ကတက်တက်လာသေးတယ်နောက်ကျလက်သက်နဲ့မစိတ်တော့ဘူးဓာနဲ့ခုတ်ဓမ္မအေးမပြောဦးမယ်ရှင်းတော့ တတ်တတ်လွန်စားတဲ့ဒကမတယောက်ကတောရဆရာတော်တောရဆရာတော်ကြီးစီသွားပြီးတော့လျှောက်ထားတာဆရာတော်ဘုရားတပည့်တော်မူမိနေတိုင်းတတ်တတ်လွန်စားတာဘယ်အကျိုးရှိပါသလဲဘုရားပြိတ်တော်မူပါဆရာတော်ကြီးကဘုရားမဟောတာပြောရမှာပြင်းဟာငါမမေးပါနဲ့ဟိုခြံထဲမှာမြက်သားနေတဲ့နမကြီးကိုသွားမေးပါတဲ့ဒါနဲ့တတ်တတ်လွတ်သားတဲ့မိမနမကြီးနမကြီးတဲ့ကျုပ် မွေးနေ့တိုင်းသတ်သတ်လို့စားတာဘာအကျိုးရလဲတဲ့အဲ့တော့ဓမ္မကြီးကခြေဆုံးကောင်းဆုံးပြန်ကြည့်ပြီးပြောလိုက်တာဝုတ်ပဲတဲ့နော်နောက်တော့ဒီဟွာကလေဘာဘာဘာဘာတဲ့အဲအနောက်ဘဝလမ်းကလူတွေများတတ်တတ်လို့စားရင်နမကြီးမေစာ ကြားလားမဟုတ်တာတွေနဲ့လူတွေကအလကားချိန်နေကုန်ပင်မ ဒီထဲမှာပြိဿမီးလွတ်တယ်တို့ဘုန်းကြီးအားဖြင့်ရတာနဲ့မြဟောပေါ့ဗျာပိဿဝခဏတင်ပြီးတော့သာဓမ္မမုတ္တိမနဲ့သာပြီးရောဘောမှန်ရလားအေးအခုတော့မီးလွတ်မှဘာမှဆိုတာဒါလဲအတ္တဆွဲပဲပြီးတော့တိသီးဇောနဲ့တိသေးဟာဆုံးမှမဟုတ်ဘဲနဲ့ပဲ အေးဒီရတာလေးနဲ့ခေါင်းကပိဿခဏတင်စာ ရှုမှတ်မှုနဲ့စာဒါဆိုရင် အပြစ်ကလွတ်နေတာမဟုတ်ဘူးလားအဲ့ဒါကိုသိသိဆုံးမားတဲ့မိလွတ်မားတဲ့ဟင်အေးအဲ့ဒီလိုဟာဒီသာလက်ခိုင်နောက်မိမဆွန်စားတဲ့ကိုတော့ပေါ်လာလိမ့်မယ်သမီးတွေလှူဖို့သာပြင်ထားကြာလာမသားမကြီးတွေဟုတ်ပါရောမဟုတ်ကဟုတ်ကအမျိုးမျိုး ဒီတဲ့တို့ရန်ကုန်မှာရှိတယ်အခုသူကမင်းအရွယ်တင်နိုင်လားတင်မှမောကွာတယ်မအိုစည်းတောက်ထားတာကိုတဲ့ဟဲ့လို့ဟမ်အဲ့တော့ဒုလောကကြီးကတော့ပြောမရဟောမရလို့ရွှေမတင်မောင်တခြင်းပဲဆိုရင်တော့ပြောလို့လည်းမရဟောလို့လည်းမရဥထောင်ပဲ့နင်းပဲ့နင်းဥထောင်ဟမ်အေးအဲ့ဒါတွေဒုဒကရမတွေသတိထားဗျာပြီးတော့ကိုယ်ွယ်မှုဆိုင်ရာတွေကလည်း ကိုလောဘဘုရားပေါ်တင်ပြီးတော့ဘုရားယရနာတွေဝှထားတဲ့ဘုရားကိုဘာခေါ်တော့ဇဗုပတိကျော့ခန်းတို့ဗိဓိကသုံးဝင်ရှိဘူးမရှိဘူးဖះမပြောနဲ့ဘုန်းကြီးတို့မဝေရလို့ဝေရရင်အောင်မတွဲနေအောင်ကိုဝတ်ထားမှာအဲ့ဒါလေသဘောပေါက်ကိုလောဘတွေဖះပေါ်လျှောက်တင်ပြက်ကုန်လိမ့်မယ်မှန်ရလားနောက်တော့ကိုရှင်သေးတယ်ရှင်ဥပကုတ် တို့ထေရဝါဒပိဋကတော်မှာမလာဘူးသို့တော့အဲ့ဒီရှင်ဥပကုတ်နဲ့ခုနကတပုပတိချိုကဖယားလို့နာမည်ပေးထားတော့ဘုန်းကြီးတို့ကအဲ့ဒါအသာလေးချိုထားလိုက်ဒီမြဟာဒီသာနတ်တွေဓာတ်တွေသာပြောနေတာအဲ့ဒါလည်းသတိထားကိုင်းနောက်တစ်ခုကရှင်တိဝလိကိုကိုွယ်ရင်လလဘပေါ်တယ်ဟောလှုပ်လိုက်ပြန်ပြီဒါလည်းအဋ္ဌဇွဲပဲ အဲ့တော့ဘုရားကတန်ခါမှရင်ပုရုဇဉ်တန်ခါလူပုရုဇဉ်အရှင်လောက်ရမယ်ယဟန္တာတန်ခါလူလည်းရှင်တိဝလိလူလူရှင်သာရိပုတ္တရာလူလူအတူတူပဲအခုတော့ဒုလူတွေကရှင်တိဝလိလူမှလက်ပုံများတယ်ဆိုပြီးအတ္တဇွဲကြီးတွေဖြစ်နေကြဗျာနဲ့အေးအဲ့ဒါဖယားလည်းပဲအမျိုးမျိုးအထွေထွေဒါကလည်းပဲဗါတဲ့စနေသားသမီးအောက်ကတောက်ကြနာရှိတဲ့သစ်အပေါ်ကတနင်္ဂနွေနာရှိတဲ့အဲသစ်အဲ့ဒါဖယားထုတာကိုယ်ဝယ်ရမယ်ဆိုတော့ရှုပ်ပြန်ပြီဗျာ အဲ့ဒါတွေသတိထားတန်လို့လို့သစ်လို့လို့အုပ်လို့လို့ကြောက်လို့လို့ကြေးလို့လို့ပလာစတာလို့လို့ဘုရားဟာအေးအခုဒက္ခိဏသာခခေတ်စားဗျအဲ့တော့ဒက္ခိဏသာခရဲ့ပုံရင်းကဒက္ခိဏကတောင်ဘက်သာခကအကိုင်တောင်ကိုင်းကိုဒက္ခိဏသာခတောင်ကိုင်းကိုအေးအဲ့တော့အရှိကိုင်းကိုဆိုရင်ပုဗ္ဗသာခနောက်ကိုင်းပစ္စည်းမသာခမြောက်ကိုင်းဆိုရင်ဥတ္တရသာခလို့ခေါ်ရမှာပဲဒါပဲအရင်မျက်နာခေါ်တာ အဲ့တော့ဘုရားအမိပြုပြီးတော့ပွင့်တဲ့သစ်ပင်ကိုဘာခေါ်လဲဘောဓိပင်ဝယုံမင်းမိပွင့်ရင်ဘာလဲဘောဓိပင်မဲ့ကြောင်းရှာပင်မိပွင့်ရင်လဲအဟုတို့ဂေါတမရှင်တော်ဘုရားကအဲညောင်မင်းမမိပွင့်တော့ဘောဓိပင်လို့ဖြစ်နေတာမှန်ရလားဒါတင်စားခေါ်တာဘောဓိဥဒ္ဓတိမကညာနာအရဟတမညာရဲ့အမိ အဲ့ဒါကိုသစ်ပင်ပေါ်မှာဒီသစ်ပင်အမိပြုတ်ပြီးတော့ရလို့သစ်ပင်ကိုဘောရိပင်မှန်ရလားအေးအခုဆိုရင်တို့လောကသဘောနဲ့ပြောရရင်တဲ့အနောက်ဘဟုလန်သံဃာဌာနဆွမ်းလောင်းသင်းကတရားဟောနေတယ်ဆိုတာအဲ့ဒီအသင်းကဟောတာလားဘုန်းကြီးကဟောတာလားအဲအဲ့ဒါဘုန်းကြီးရဲ့နာမည်ကိုအသင်းပေါ်မှာတင်စားပြောကြတာတကယ်တော့ဘုန်းကြီးကဟောတာမှန်ရလား အခုလည်းပဲခေါင်းကအမိပြုပြီးတော့ပွင့်ရသစ်ပင်ကိုအဲ့ဒါမိပြုပြီးတော့အဲ့ဒါဓကိဏသာခာအေးအဲ့တော့ဘုရားမိပြုပွင့်တဲ့ညောင်မင်းကြီးကတောင်းမဲ့ခိုင်းသည်သင်္ခါရအရာပြတ်ကြလာတယ်ကျိုးကြလာအဲ့တော့လူတွေကဒီပင်ပေါ်ကြော်လွှားမသွားရဲဘူးအာဖြတ်တော့ပြီးတော့အာဇဘောကလည်းတံပြီးပရိဘောကမလုတ်ရဲဘူးဘာကြောင့်ဘုရားရဲ့အသုံးဆိုပရိဘောကစေတီထိုက်ဘာစေတီထိုက်လဲ အဲ့တော့ဒီတိုင်းကြီးထားပြရင်လည်းပဲကြော်သွားလို့မဖြစ်ဘာလို့မဖြစ်အဲ့တော့ယဟန်ပညာကျင့်သူပညာတွေပူပေါင်းပြီးတော့သင့်တော်သလောက်သင့်တော်သလောက်ဖြတ်ပြီးတော့ဖရာရှင်းသူတော်ထုပြီးတော့ကိုယ်ွယ်ကြတာမတ္တထုထားရင်လည်းဒက္ခိဏသာခာအိယထုထားရင်လည်းထိုင်ရထုထားရင်လည်းအဲအခုတော့အဲ့ဒီလိုမဟုတ်ဘူးတို့လူတွေကလေဗမာကတော်တော်တုတတ်တဲ့လူတွေတုပြီးတတ်တာမဟုတ်ဘူးမတတ်ဖဲတုတာတတ်တုတွေ အဲ့တော့တချို့ကသူ့ရဲ့ဒီအနုပညာဟာလားဗတိဗဗုပညာတတ်လို့လုပ်တာလူတယောက်ကအဲ့ဒါဆောင်းတဲ့လူလည်းယူသူကလည်းထွန်းလိုက်တာထွန်းလိုက်တော့လက်သားကမကြချိုးသားကမကြီးတော့ဘုရားကဇက်ပူပူလေးနဲ့ဖြစ်နေရောအဲ့တော့ပြည့်ရမှလည်းအစီနဲ့ဝင်ဝင် စားရမှလည်းသဲနဲ့ဆက်ဆက်ဆိုတော့သူဘေဟာခုံတင်ပြီးတော့အဘောအကြပစ္စမူဝရက်တေဒဂိဏတာခအိမ်မောတင်ထားရင် ကောင်းမှမိခွင်းတဲ့ဆိုတော့ဖရာကြီးညိုလို့ကိုဝတာလားမိခင်းစောက်ခိုင်းတာသွားရောအဲ့ဒါအတ္တဇွဲတွေအဲ့တော့ရှင်ဒီဝလိကိုဝဲမှာလှလှပများတာဗာလေအတ္တဇွဲကိုရင်မရင်ကိုရင်အရှင်တောင်းလောက် ကိုကိုွယ်လှူထားရင်အကျိုးရမှာယဟန်ယဟန်ရှင်တောင်းလောက်ရမှာသောတာပန်သဂရကအနာဂယဟနာသူ့ကိုကိုသူ့ရှင်တောင်းလောက်ပဲသူရမှာပဲဘယ်သူမှပိုတယ်နဲတယ်လို့မရှိပါဘူးတို့လူတွေကအစွဲတွေလုံနေရတာမှန်ရလားအဲ့ဒါတွေအမြင်ရှင်းဖို့လိုတယ်ဘာကြောင့်လို့ဒီမိုကရေစီနိုင်ငံတော်သစ်စီသို့တရေသာကပါဘူးလားအဲ့တော့တို့လူတွေကရုပ်တာသစ်တာစိတ်ကတော့ မော်ဒယ်တွေအောက်ကုန်ပြီစိတ်မော်ဒယ်တွေအောက်ကုန်ပြီမဟုတ်လားအေးအဲ့ဒါကြောင့်တို့ဝိပဿနာရှိပွားမှာစိတ်သစ်လူသစ်နဲ့တကယ်မော်ဒယ်အသစ်ဖြစ်အောင်လို့ဘုန်းကြီးတို့ကဟောပေးနေတာသဘောပေါက်လားဂိုင်းတော်ပြီခန္ဓာ၅ဝါး စာရွတ်နေတာလားမာရသွန်ပြိုင်ပွဲကျင်းပါလားငါနဲ့နော်ပြောလိုက်မှဖြင့်ဟုတ်ပါရောညီညာညာလေးကိုကမြိုင်လဲသူ့ဆောင်ခေါ်ပေါ့ကိုကနေရင်လဲသူ့နဲ့နဲ့ပြီးအောင်လိုက်တာမဟုတ်ဘူးတကားတဲ့အခုကရှိရဘာပြေးပြေးပြီးနေတယ်မသိပါဘူးဟမ်အတို့လူအဲ့လောက်မညီဘူးနော်တို့ဗုဒ္ဓဘာသာကြီးအတော်သွေးကွဲတယ်ဒါကြောင့်ညီညီညွတ်လို့ပါ မဟာစီမောခုသွေးမကွဲပါနဲ့စွန်လုံးသေးပဲဝိပုလက်ဒီဟန်တော်ဒီတိုင်ခွေငါဓမ္မရုဒ္ဓမုံလက်တော်ရသွေးမကွဲပါနဲ့ဒီတတိပဋ္ဌာန်ကြီးပဲလို့ဆိုတာမူသေးမှတ်ထားဒိုင်းတာနဲ့ယဟန်တော်ပိတအံကိုရောလေးတွေကအဲ့ဒီလက်ဝိချော်ကလေးကိုသိရင်တို့လို့အဲသင်္ကန်းဝတ်ပြီးတော့အာထုတ်ကြီးဆိုတော့အင်းဒါတော့ဟုတ်တယ်မလောက်ခင်မဖြစ်ဘူးမလင်းငင်အာယုံလားမလင်းငင်ကအပူထုတ်မငေါခင်ကငိုး မရောက်ခင်ကကြိုတာဟာသဘာဝမကြအဲ့တော့ငါလက်တွေလောက်ကြည့်မယ်လို့သိပ္ပံလူသားပြီးပြီးရုပ်ကိုသာမော်တယ်မပြင်မဲနဲ့သူ့စိတ်မော်တယ်ပြင်ဖို့ပေါ့ဗျာအဲ့ဒါနဲ့သောထောလက်ဝေကျော်ပိတမန္လာလေးသည်ဒိုင်ဝါခဏငါဝမပိုင်ညာမုတ်ချမလိုက်ပါဆိုတဲ့သာသနာကလေးကို အတ္တနောစိတ်တမတ္ထဟဋ္ဌိနော အောင်မြင်မှုဖြင့်အမုံရစ်နေတဲ့စိတ်ဒီဟုသောရှင်ကိုအင်ကိုသာထိန်သည့်ချွတ်ကျုပ်သဘောဟုကတ္တဝါပြု၍အောင်မြင်မှု အမုံရစ်မာနတက်နေတဲ့သူစိတ်ကိုတရားချွန်နဲ့ထိန်လိုက်တယ်။ဒါနဲ့ထိန်အဲဒီလိုတရားချွန်နဲ့ထိုင်မိတကားလားနေခမိတ်တဝါအလုတ်ကထွန်လိုက်ပြီဘာလို့အေးအဲ့ဒါစဉ်းစား ဂိုင်းကဟိုဈေးသွားတယ်ဒီပစ္စည်းတစ်ထောင်တန်းနဲ့ဆိုရင်ငွေတစ်ထောင်မပေးပဲအဲ့ဒီပစ္စည်းရပါမလားသူတန်ရတန်ကြီးပေးရတယ်ငွေတစ်ထောင်မှမစွန့်နိုင်ရင်ဒီပစ္စည်းရမလားအဲ့ဒါကြောင့်မေဖို့နိဗ္ဗာန်ဆိုတာလောကီ ချမ်းသာလားလောကုတ္တရာချမ်းသာလားအဲ့ဒီလောကုတ္တရာချမ်းသာလို့ဇဏီမယသမိသာစီဝဥဒယရဏကျွေငွေဆိုင်သဘာဥဒသမင်းရကညုစမိကျွနာရလို့ရုပ်ဝါဒထုံငါသလောက်နံဝါထကြတော့ဟောင်းနေပြီအိုပါဟောင်းကြီးဖြစ်ကုန်ပြီ ဒါကြောင့်အခုအဲလဝိကျော်ပိတမလာကလေးအလောက်ကထွက် ရာထုကနှုတ်လိုက်ပြီလောကီစွန့်လိုက်ပြီဝိရဒံခန္ဓဝါကြောင်းသွားပြီတော့ပပိဇာယသိတဝတပည့်တော်ကိုရင်ဝပိပါဘုရားလို့တောင်းမှပြီပါပစီတော်ကိုရင်ဝပိပြီတဲ့အခါဥမသံပန်တော်တပည့်တော်ယဟန်ခံပေးကြပါအောင်လို့ယဟန်မဝတောင်းတာတော့ဟောယဟန်ဖြစ်သွားပြီလက်ဝိကျော်ကလေးဖာဖြစ် ယဟန်တော်ပိတမန္လပြောဓမ္မမို့အရှင်ပိတမန္လပြောဓမ္မမို့ဥပိတမန္လပြောဘာတန္တာပိတမန္လပြောအခုတို့လူတွေအရှင်တွေရောဥတွေရောဆရာတွေရောဟာဖြူဆရာတော့ဗာရဏအရှင်ဥနရပတိဆရာတော်ကသူဘာတွေလုပ်ကုန်တာတော့တကုသို့တော်ပြီလေ ဥဆိုတော်ပြီအရှင်ဆိုတော်ပြီဆရာတော်ဆိုတော်ပြီဗရဏဆိုတော်ပြီပေါ့အခုဗရဏရော အရှင်ရောဥရောဆရာတော်ရောဘာပြောလို့ပြောမှမသိဘူးတို့လူတွေသဘောပပလားအေးအေးအေးအဲ့ဒါလေးတွေလည်းသတိထားတကုတ္တတော်ပြီပေါ့အခုခင်ဗျားတို့ဒေါက်တာဖတ်မော်တဲ့ gain ဥပါဒလားဒေါက်တာဥရဲ့ကိုယ်စားလဲသူ့ခုံပြုထားလားဒေါက်တာဖတ်မော်ဆိုပြီးပြီပေါ့ဒေါက်တာဥပမော်လောက်ကြမလို့ဘူးမှန်ရလား အခုလဲဆရာတော်ပါနေဖြူဆရာတော်ဗာရဏနရပတိတော်ပြီဥနရပတိဆရာတော်ဥနရပတိလောက်တရမလို့ဘူးအခုကြည့်လိုက်ဗာရဏအရှင်ဆရာတော်ဥနရပတိဆိုတော့ဘာမှမသိဘူးနော်အခုယဟန်တော်လက်ဝေကျော်ကလေးဗဒ္ဒန္တာပိဋမန္လဖြစ်သွားပြီဗာရဏဆိုတာပါဠိလိုမြန်မာကအရှင်ဒါပဲတို့လူတွေဗာရဏတက်တိုင်းဘွဲရတယ်ရည်ထင်းနေတာ အဲ့ဒါလေဘာမှလည်းမသိပဲနဲ့ဘာမှလည်းမသိပဲနဲ့ကိုင်းတော်ပြီအခုလက်ဝေကျော်ကလေးဘာဖြစ်သွားပြီဘာဒန္တာပိတမလာအဲ့ဒါနဲ့ပြိဿရေေပိဇဝတ္တနိငါနှစ်တောကလာပါလွန်တွေမာတိကံဘိက္ခုဝိပေဘိက္ခုနီဝိပေဆိုတဲ့ဝိပေနဲ့ပြမာတိကကိုဘဂုဏကတဝါလေလာကြွကြည်အောင်သင်ပြီးတော့ အဲ့တော့ကနေ့ဒုသာသနာတော်မှာစာတတ်ဖို့မလိုပါဘူးစာတတ်ဖို့မလိုပါဘူးဆိုတာပရိယတ်တိသာသနာတော်ရိုက်ချိုးတာနဲ့အတူတူပဲဒီမင်းကမတတ်ခြင်းနဲ့ဝိနည်းတတ်ကိုတတ်ရဝိနည်းမှမတတ်ရင်အာဘသင်္ဍာမသင်္ဍာနေဒနာ28ပါး22ပါးအေးအဲ့ဒါတွေအကုန်လုံးပြည့်စည်ကုန်ရောမို့ကိုယ်ကတတ်မှမတတ်မတတ်ရင်ဘယ်လိုလုပ်ချင်မှာတော့မှန်ရလား အဲ့ဒါတက်တော်60ဝါရော1နှုတ်ခမ်းမွေးဘလဖြစ်နဲ့လူအဖြစ်အသုံးချမရသင်္ကန်းလေးဝိဝိတာ9ရက်လောက်အားထုတ်ပြီးကမ္မထာဆရာတက်လုပ်နေရဘာစားပဲရှိလို့ဘာစားပေးနေသင်လို့လဲဒီလိုပြောတော့ထိခိုက်တယ်လို့တို့လူတွေကပြောလိုက်မယ်ပြန်စဉ်းစားကြည့်ပါကိုအာတုတ္တရိကနတ်နတ်နောနောကြေကြေပြုံပြုံအေးကလည်းနှစ်နှစ်ကာကာကိုအာတုတ်ဖူးမှသူတရားဟာယုံကြည်ပွဲထိုင်းမှာပေါ့ စာအုပ်ကကြည့်ဟောလို့ကတော့သူ့စီဘာလုပ်တယ်လို့ကိုယ့်ဘာကိုပဲလက်လာစာအုပ်ကြည့်နေပေါ့ရှင်းမလားအဲ့ဒါဒီနဲ့တို့လူတွေကသက်တော်60ဝါတော့တိလဲနှုတ်ခမ်းမွေးပလပြစ်နဲ့ဆိုပြီးဆရာတော်ခေါ်နေတာမှတ်ထားဝါတရားရပြီမဲ့ကြောင်းတိုင်မဟုတ်ရင်ဆရာတော်မခေါ်ရဘူးဘုန်းကြီးဘုန်းတော်ကြီးဒါပဲကြောင်းတိုင်ဖြစ်မှာအဲအခုတော့ကြောင်းတိုင်နိုင်တာလဲကိုထိုင်နေနဲ့ပိုက်ဆံဘောလို့ထိုင်ရတာမဟုတ်ဘူးဆဲဝါပြည့်တင်းနဲ့ဘယ်တော့ ဝီပင်နှဖြဘေကုဘေကုနီဝီနီတည်မြော်ရမယ်ကမ္မကမ္မကံကြီးကံငယ်လည်းရွတ်ဆောင်နိုင်ရမယ်မှန်ရလားအဲသိမ့်သမုဒ္ဒါတို့ညာခန္ဓာတို့ပရိယောဆောက်တည်တာတို့မာနဆောက်တည်တာတို့ဒါတွေနားလည်ရခန္ဓကပုတ်နာယုတ်ပိုင်ပိုင်ဟောပြနိုင်ကြောင်းထိုင်အင်္ဂါငါးငါးခုလို့သုံးမှကြောင်းထိုင်ရ ဟဲ့တို့ဂရိမသင်္ကမနတ်ဗျာဆရာတော်ခေါ်ပြီးဘာလုပ်မှာအေးအဲ့လိုအုပ်ရောရောကြောက်ရောရောဆိုရင် ရောတိရောရာရောဆရာကြီးရဲ့ပြက်ကုန်မယ်ရှင်းမလားကိုင်းရှိအခုလက်ဝိကျော်ကလေးဘာဖြစ်သွားပါလဲဘာဒန္တာပိဋမန္လဖြစ်သွားပြီဒါကြောင့်ဘေကုဝိပင်ဘေကုနိဝိပင်ကို9နှစ်ခြေပြောအထထသင်းတယ် ဝီနည်းမတိုက်ရင်ဒီဘုန်းကြီးတင်ကားဆွမ်းကြောင်းစီပစ္စည်းလေးပါအသုံးမတဲ့သွားပြီးငရဲကြည့်ဆွန်တနမစင်ញင်မဲ့စငရဲတခုဆန္နမစင်ញင်မဲ့စငရဲဆယ်ခုသွားပြီးရမနေ့ကတို့လူတွေပြောခဲ့ပြီတို့လူတွေကကိုသားကိုသမီးဘုန်းကြီးတီလာရှင်ကိုရင်လေးဝုတ်ပြီးကုသိုလ်ရပြီဘယ်ရမှာတော့ကိုရင်ကိုရင်ရင်ချင်းပြီးမှဥစဉ်ဥစဉ်ရင်ချင်းပြီးမှတီလာရှင် သီလရှင်ရေချင်းပြီးမှဂိုင်းမေးကြည့်ရအောင်သီလရှင်သီလဘယ်နှပါဟမ်ဖះကဘယ်ပြုတ်နေမှမသိသီလရှင်သီလဘယ်နှပါအေး63ပါးပါဖះဝင်ရင်သီလ139ပါးဝမ်ဝမ်နိုင်ဘယ်လောက်လဲနိုင်ငံသားပြန်ကြီးတယ် နောက်တစ်ခုဥစဉ်သီလဘလောက်အဲနေရာ28ပါးအဲ့ဒီသီလတွေအကျဉ်းသားနားလည်ရမယ်အနေတနာ22ပါးနားလည်ရမယ်ပြီးတော့မှ ကုလထုသနာ7ပါးဒဂရကမတရာတရားဖြတ်ကြီးတဲ့7မျိုးနားလည်ရမယ်ဓမ္မနားမလဲပဲနဲ့သက်တော်60ဝါတော်တည်ကြီးတွေဘယ်လိုလုပ်ပါလဲအေး တောထွက်ကိုရှုတ်ချနေတာမဟုတ်ဘူးသူ့အကြီးချင်းနဲ့ဆယ်ဝါပြရမယ်ဝိဝင်းနဲ့ဗျာကာမကာမခန္ဓာကဘုနာယုတ်ပိုင်မဲ့ဟောပြနိုင်ကြငိုင်ငါနာယုတ်ပိုင်မဲ့တော့ဟောနိုင်တယ်ရှေးရတွေမလုံနိုင်သေးအကြောင်းလည်းမဖြစ်သေးဘူးရှေးရမတော်သေးဘူးအေးအဲ့ဒါလေးတွေလည်းဒုဒကာဒကမတွေထိမ့်သိညာအခုကိကဘာရင်မသိဘုန်းကြီးလည်းဗဖုံးတယ်ဟင်းရွှေစရာတို့မြန်ဗဖုံးလို့မကောနဲ့ဗဖုံးဆိုတာအမေနဲ့ညာတယ် ဒုတိယတော့ခေါ်ရင်ကိုကိုဖေဟာမောင်မောင်ဖေဟာဒါမှနှမနဲ့အမနဲ့ဆိုတော်သေးတာပဲဘယ်နဲ့ခုနရှိဟိုကြီးနဲ့အမေနဲ့တော့ညားချင်မောင်တို့လူတွေအဲ့ဒါတွေပဲရှီးလွန်ကန်းလွန်တွေလျှောက်လုတ်ကုန်ကြတာကဲဒီများတင်ပြောလဲပြောတာပါဘူးစက်မိလို့ပြောတာပါသဘောပါဗလားအဲ့ဒါနဲ့ပြိဿရေမြတ်စွာဘုရားဟမ်သူမထေကြီးတွေထာမှာအလုတ်ပေးတရားနာယူတယ်ဘာတရား သို့သွားရထိုင်လျောက်လက်ကားပြောင်းကောင်းကောင်းမှတ်၍နေကြလေသို့နိုးဒီကစားအိတ်ချိန်ကြပေါ်သည်များယုံနာရှုပါလေ ကတဲ့အေးအဲ့ဒါပဲတနေ့ကုန်အိတ်တဲ့အိတ်တဲ့မျက်တိလေးနဲ့နေရနာကြံတဲ့အချိန်မှာသွားရင်ရချင်းထိုင်ရင်လျောင်းရင်မှတ်ရမှာအခုတော့ယောဂီကိုရှော့ချင်းနဲ့ပြေးပြီးထိုင်နေတာထိုင်ဒီပြဟာဒီမမခိုင်းတော့လေခုနကပွားစေအပ်ဆိုတဲ့ဆရာကုံချွတ်တက်သွားပြီနင်လားငါလားနောက်ကတွန့်ပေးရမှာ ကိုကဟုတ်လားတေသမန်သက်ဆုံးမဟုတ်ဘူးရပိုင်းရပါလိမ့်မှတ်တော့အဲ့ဒီမှာသေသေးချေချေအသက်တွေဥတွေဖြောင်းပြန်ကွက်သွားပါစေဆိုပြီးတော့ဒီလိုရှုမှရမှာ တရားရှုရင်မရင်သေးမဲ့ဝရိယတော့မလျှော့ပါတဲ့အသွေးအသာကုံသွားရှိခွဲအမှဆွဲအောင်ဝဲခံရမယ်အခုတော့အပြော့ဆွဲလေးတွေနဲ့ဆွဲဆွဲပြီးတော့စီယုံနေကြတာတွေလည်းမတော်ဘူးဒါလည်းပဲ အေးအဲ့ဒါအချို့ကတရားမျက်စိမိတ်မှတ်တာအပြစ်လိုလိုဈဉ်ရန်သွားနေတာကိုဘာလဲတဲ့ဗျာကြီးငါးချောင်းနေတယ်လို့ပဲတဲ့ဘုန်းကြီးတို့တော့ပြောရဲဘူးအဲ့ဒီဈဉ်ရန်သွားတဲ့ဘုရားအရိယာဖြစ်ရင်ပြောတဲ့လူအရိဘဝရကထိုက်ပြီးဘလောက်ကြီးတတ်တတ်ဘလို့ကြီးအထုအထုပိဋကသုံးပုံထုံးလုံးမရေလိုတော့ဘယ်တော့မှတရားမရဘူးပြည်တာအေးကိုမလုံနိုင်တာမလုံနိုင်တာတခြားအေးသူ့ရဲ့လမ်းစဉ်တော့လမ်းစဉ်မှပြောပြရမှာ အာကုရပဇပြောနေတဲ့ဒီလိုဆိုနေသမူလားဒါသိဘာမျက်စိမဲ့ကြီးကလူသေးလို့ဆိုဘယ်နဲ့လို့တော့ပါလို့ဒီလိုသိဒုက္ခလို့သိရင်ဘာမျက်စိမဲ့ကြီးကဘာသိညာသွားဖို့လူသေးတော့လွယ်ဤတာဗျာသူနိဗ္ဗာန်ကအေးအဲ့ဒါလေးတွေလည်းအထုသတိထားမြတ်စွာဘုရားကနာယီရံအပိနာဓမ္မတာနာယီရံနဲ့ဣဒနိဗ္ဗာန်ဣနိဗ္ဗာန်ဆိုတာအပိဏဓမ္မတာအနည်းငယ်မြဒီဂရီမပြည့်ပဲနဲ့နာအဓိကဏ္ဍဘာမရောက်ထက် electric ဒီကတိ200ပြည့်မှရွှေရည်ပြောတယ်150နဲ့ဆိုရွှေရည်ပြောမလားအဲ့ဒါပဲအခုကရှော့ဈေးလေးတွေနဲ့လုပ်နေတော့အင်းအကြည်စားမှရံဖြစ်ရလိမ့်မယ်ဆိုတာလိုပဲဒါတွေရှင်းနေရတာနဲ့အချိန်ကုန်တယ်။ကဲကြိုက်တာယူမကြိုက်တာမယူနဲ့ဒါပဲပြိတ္တာ။ကိုယ်ပိုင်အုံနောက်ဟာအရေးကြီးဆုံး။မှလည်းကိုခံမှလည်းကိုစံ။အလုံးသဘောပေါက်မလား။ဒါကြောင့်အခု ယဟန်တော်ဟုတ်လားသို့မဟုတ်ဗာရဏပိဋမန္လာဟာအလုတ်ပိတရားနာယူပြီဗါတယ်တော့ဗါတော့ဟာသွားရထိုင်လျောင်းဟဲ့ပြီးအောင်ဆိုတော့အဲ့ချိန်ကြမလဟအိယာထလို့သွားမလုံးနဲ့ အိယာထဆိုတာလေအဲ့ဒါလုံကြီးမှား၍သေပေါက်လေလို့ဖြစ်သွားအောင်ဆိုအေးတနေ့ကအိပ်ပျော်တဲ့အချိန်လေးသာယာနာကြံတဲ့အချိန်မှာအမတ်တရားနဲ့အဲ့ဒါနဲ့ပြိဋ္ဌာယေဒိဋ္ဌာဘိက္ခု30သောဖော်ရနှုတ်ကိုကေတဝါခေါ်ယူ၍ ကဗလာဝဏိယအင်္ဂဏံကဗလာဝဏိယအပြင်သို့ ခန္ဓဝါသွား၍သမဏဓမ္မံယဟနိမချစ်မနေယတကယ်ကြည်ရမည်တတိပဒနေယကိုအာရဗီလျောက်တရသွားလေးပါးဣရိယာမြတ်တခါဖြင့်ကောင်းစွာမသွေကြိုးစားအထုတ်တော်မူနေပါသည် ဥမချနဲ့ပါပယမထဲနဲ့မလို့အပ်ဘူးကာယနောပိဓမ္မလားအမတ်တရားလုတ်ပြီးတရားအာထုတ်ပုံအာထုတ်နည်းအာနာယူပြီးတော့မှတောသွားပြီးတော့ဘာလုပ်နေတယ်ဟမ်တရားအာထုတ်တရုပ်အာထပြပအာကိုပချိန်ရိုးနဲ့ဟွန်းဝိပဿနာအာထုတ်နေတယ်အစွန့်လောက်အောင်ပြောဘာလုပ်နေတယ် တယောက်ထဲလားအဖေါ်နဲ့လားဗျာခုနဲ့သာဓုခေါ်တာဘာသာဓုခေါ်တာသိဘူးလေကိုရောသတိချတာနဲ့ခေါ်တာအဲ့ဒါသတိသာဓုအ ਨੇ ဒိဗ္ဗေနားလဲတဲ့သာဓုမဟုတ်ဒုံမကတိနောဤပဂိနိယောမညမတို့ကိုမင်းငါအတေထစေရနာဖွဲပြွေရွ၍ပေးလူပူဇော်လိုက်ကြကုန်ရာတည်း ဟောနင်တို့အမကျင်မတွေငါအကုန်ပေးလဲဆိုတာတုဆိုတာယူသွားလို့ပြောတာဩဆန်စည်းကြီးနေပြီထင်တယ်ဒါကြောင့်တို့လူတွေကသတိပံကောင်းတာတုခေါ်ဖို့ကြီးပဲအေးအခုခုနကတိန်သာဘိက္ခု30သောဖောယာနောကိုခေတဝါခေါ်ယူ၍ကမလဝါနိယအင်္ဂနာကမလဝါနိယဆိုတဲ့အပြင်းတို့ခန္ဓာဝါသွား၍ သမဏဓမ္မလျောက်တရသွားလေးပါဣရိယာရှုမှခြင်းဆိုတဲ့သမဏဓမ္မယံမကြည်အမိတရားကိုအာရဗီကောင်းသွားမသွေအာထုတ်တော်မူနေပါသတည်းနေသာဓုသာကအမတောင်းတဲ့သာဓုသာလောက်မမီပါလားကိုတော်ကြီးကညိုရောကြီးဆိုတော့သဘောကျနေတယ်ထင်တယ်ငါနဲ့နော် အေးအဲ့ဒီမှာတပားနဲ့လားအဖော်နဲ့လားဟောခုတစ်မျိုးခုတစ်မျိုးပါခုနကတော့လည်းတပားနဲ့ဆိုအခုဖော်နဲ့ဖြစ်သွားပြန်မလားဟိုမြိုင်းတာတော့ဘယ်ချိန်မြဲလက်ထလိုက်ပါလေဟောအပြူကြီးတွေမြန်မဲ့မြန်တော့လည်းမြိုင်းတာပါလားတပားနဲ့လားဖော်နဲ့လားအေးအဖော်ဆိုရင်မဲ့စကားပြောဖို့မဟုတ်ဘူးအနန္တောပိအန္နောဝိယမကန်းတော့လဲကန်းတယ်မြင်ရရှောက်မကြည့်ဘူး အာပရိဒောဘိပရိဒောဝိဟာမအနာမထိုင်းတော့လဲနားထိုင်းတယ်မြင်မြရာလျှောက်နားမထောင်ကြားကြရာလျှောက်နားမထောင်အာမှုဟောဘိမှုဟောဝိဟာမအတော့လဲအတယ်လို့ထွေထွေရရစကားမပြောသင့်တဲ့စကားမပြောဘူးပြောသင့်မှပြောတယ်ပြီးတော့အခိလနောဘိခိလနောဝိယကျမ်းမာတော့လဲမကျမ်းမာသလိုနေတယ်ဗျာကဲမူပဲနဲ့ချက်အဲ့ဒီလေးချက်နဲ့ရာထောင်သိန်းသောင်းနေပြီမဲ့တူတဲ့နေရာရောက်ပါတယ် မှန်ရဲ့လားအေးအဲ့ဒါလေးသတိထားနော်အခုကအာရိတ်တာဒီမှာယောဂီတွေရာတောင်ချီပြီးတော့စကားမြနေတာဘာလဲလို့တချို့ကလက်ညှိုးထိုးသေးတယ်ဘုရားလက်ထက်ကတို့မိပြီးတော့ခေါရမီနဲ့ထေအမျိုးသမီး900တကြောင်နဲ့စုနေရမိမသားတွေခွဲမနေရဘူးယောက်ျားတွေကစော်ကားမှသူတို့ရဟန်းတော်နဲ့ဝေးတဲ့ကြောင်းလဲမနေကောင်းဘူးဘယ်လောက်မလဲ900လုံးတပြိုင်တည်းယဟန္တာဖြစ်တယ်900လုံးတပြိုင်တည်းပြန်တော်မူတဲ့ အဲ့တော့တို့လောကကညင်းပတနာတွေကြီးများနေတယ်ပရိယကလည်းပฏิပတ်ထိုးချပฏิပတ်ကလည်းပရိယကုတ်ထိုးဟမ်ဘောင်ရင်ချနေရအဲ့ဒါလေးညီမြရင်လက္ခဏာသဘောလေးနဲ့မေတ္တိမပရိပဒာမူမှလေးထားပြီးတော့ဘုန်းကြီးတို့ပြိဋ္ဌာအမြင်မှန်ရှိဖို့လိုတယ်မဟုတ်လားအခုစီကံလေးချက်နဲ့သာနေရင်အပါတထောင်နေနေဘယ်လိုပါလဲအဖော်မဲ့တပါးတဲ့နေရာရောက်သည်ဆိုမကန်းတော့လဲ ကံသလိုနေရမည်မပင်တော့လဲမအတော့လဲကျမ်းမာတော့လဲအေးအသွားလာအထိုင်ထမှာလူမမာလေးများကဲ့သို့တတိကလေးမလွတ်အောင်ဆိုပြီးတော့အဲ့ဒီလိုညင်ညင်သာသာကလေးရှုမှပွားများအထောက်ရမယ်အဲ့တော့ယဟန်တော်ပိဋကမလာတို့ခေတ္တုံက ဘုန်းကြီးတွေဖဏစိတ်ခွဲ့မပေးသေးဘူး။နောက်ဘဝကအမွေးပေါက်တဲ့သောနာကုဋိကနာတို့လက်ထက်ကြမှဖရာကဖဏစိခွင့်ပေးတယ်။ဒါကြောင့်သာသနာသမိုင်းရဟန်းတော်ပိဋကမန္နာတို့ခေဖဏမစိရအဲ့တော့နေကြတော့တော်တဲ့လူတွေကစိုက်ကြပြိုကြထင်ခွေကြဟင်းရွယ်ရှားကြအာယုံပြတ်တယ်ထိုပြီးတော့ကောင်းတဲ့ချုံဟလာတစ်တော်ထဲမှာတရားထိုင်အာလူတွေအလုတ်ကပြန် နေဝရင်တရောမုတ်ချွတ်မှကိုရောတွေအရှိုးအရှိုးထွက်လာပြီးတော့လွင်မြင်သားမှာဈေးညာအထုတ်တာဘာလို့တာအဲ့ဒီမှာဈေးညာအထုတ်ကောင်းတယ်ဆိုတာလေးသတိထားအဲ့တော့ခေါင်းကဗဏမတိရတော့ဗာရဏပိဋမန္လကလက်ခုပ်တစ်ပါးသာလောက်ရှိတဲ့ကံမှာအောက်ကယေစုသက်စာပြီးတော့နေတဲ့နေရာဖဏမပါပဲခေါင်းတော့ခေါင်းမြန်လျှောက်တော့ဟောဘဝမှာဘူးရဲတွေပေါက်ပြီးတော့သွေးရဲရဲထွက်လာပြီ။ဘာဖြစ်လဲ။ ဒါဒုပိယိတမြတ်တရားနာတော့အဲ့ဒီလိုတစုံတစ်ခုဖြစ်ရင်ပြန်မှန်လားပြန်မှန်လားသိကြပါလေအဲ့ရလေလူကြုံနဲ့မာခဲ့မှာရပါလိမ့်မယ်နိဗ္ဗာန်ကြီးဒီလောက်ပြော့ယုံနဲ့နိဗ္ဗာန်ပြည်ကြီးအာတိဇွဲတံလှညတက်ကြမယမပြရှေ့သို့သာလှကြိုးပမ်းမှမှရောက်အောင်ခဲမလွဲပြီးနိဗ္ဗာန်မှန်ရလားဒါကြောင့်နဲ့ သောတောပိတမလသည်ပါရိသူခြေတို့ဖြင့်ခြေတို့သည်အာဝနေသူမလျှောက်နိုင်ကုန်မသွားနိုင်ကုန်သည်ရှိသောဇာနုကဟိရှင်ကမတိလေးပဲထောက်၍ဈဉ္ညာလျှောက်အာထုံနေတော်မူပါသတည်းအေးခေါင်းတော်ခေါင်းမြဈဉ္ညာကမ္မထာနဲ့ရှုရင်မှန်ရင်ရှုမှန်ရင်ဆိုတော့ဘဝတွေဟာ ရေဆိုဆိုသဲဆသမအေးအရေးတွေတွန့်လိုက်ပြီးတော့မှအဲ့ဒီကခါလည်းပဲသွေးတွေထွက်လာပြီးကျိန်းစနေတော့အဲ့ဒီလိုခြေထောက်နဲ့မထောက်နဲ့တော့ဒုနှစ်ဖက်လက်နှစ်ဖက်ထားပြီးတော့ဈဉ္ညာအထုတ်တော့အဲ့ဒီကမှာဧကောမိကလောက်တဲ့ကောမိကောတိမိညာမနောတတ္တိယပဟရိဧကောမိကလောက်တဲ့ကောမဟုတ်ဆိုကြီးတယောက်က အေးတန်တို့လေးပဲထောက်၍ရှင်ညာရှောင်းနေတဲ့ရနောပိတမန္လာကိုဒိဋ္ဌဝါကြည့်ပြီးတကားလားအေးတဲ့လက်ဆွဲတော်လှန်ကြီးတဲ့ဒီချိန်ဆိုရင်သမဏေရဲ့ကြီးငယ်တန်တဖုပ္ပရရေတောက်ခြင်းနဲ့အချိန်လို့လူတထိုင်စာလောက်ရှိတဲ့ခြုံပိတ်ပေါင်းကလေးကဟိုးမြစ်ကန်းလှမ်းကြည့်လိုက်တော့ နိညိုယောပန္နဝုသင်္ကနဲ့ယဟန်တော်ပိဓမ္မလာ၄ဘက်ထောက်ခြင်းညာလျှောက်တယ်အဲ့ဒါကိုမိဂောတိမယမနောသာကောင်ဆိုတဲ့အမတ်ဖြင့်တတ္တိယအသွားမြမြထက်လာတဲ့လမ်းဖြင့်ပဟရိအာဂုံထိုးပြလိုက်ပြီဟာအကောင်ကြီးတကောင်တော့ရေတောက်ချင်းနေတယ်မလွတ်ရအောင်ဆိုပြီးတကားလားလမ်းကြီးနဲ့ပြစ်ပြီးတော့ထိုးထက်လိုက်တတ္တိဝိနိဝေจิตဝါခတာ တတ္တိမုတ်ချိုးတွလိုက်တဲ့လှန်သည်တသဒောယနောပိဓမလအာဝိနိဝေจิตဝါဒီဘက်မှာဟိုဘက်သို့ ထွေးဖောက်ပြီးတော့ကတာမြေမှာစိုက်နေလေတော့ဤတဲ့ဟောအဲ့တော့ယဟနောပိဓမလမုတ်ချိုးကသားကောင်အထင်မှားပြီးတော့ထိုးလိုက်တော့ဘက်ဘက်ကညာဘက်ကိုနံရိုးတွေထိုးဖောက်ပြီးတော့မြေမှာစိုက် အဲ့ဒီအခါကာလမှာအတအချင်းဖြင်းရင်းตายရတဲ့လမ်းကိုမုတ်ထိုးကရှာနေထုတ်ဟောယဟန်တော်ပိဋမလဘာဒနာပိဋမလနားထဲမှာစာအန္တန်ကလေးကြားတယ်။ဘာကြားဘယ်လိုပါလဲ။မပိုင်ရဒါလေးကမြိုင်မြိုင်နဲ့သွားရမှာဟုတ် ခန္ဓာငါးဝါမပိုင်ညာမုတ်ကြမလိုက်ပါမပိုင်လေညာခန္ဓာငါးရှုပွားပေတဲ့နာရှုပွားပေကခုနောင်ဘဝမုတ်ထချမ်းသာမှာဗာရဏပိတမလာရဲ့နားထဲမှာအဲ့ဒီသာနာလေးကြတာတော့ဟဲမှတ်လိုက်တာဟောက်လိုက်တာမလွဲတာမလား ငါခန္ဓာငါမပိုင်လို့ခုလန်းဒုက္ခရပြီ ပိုင်ရောသာမှန်ရင်ချက်ဘိုးတောင်အကိုက်မခံရင်ဘူးအဲ့ဒါကြောင့်ဘယ်သူရဲ့ပါရဲ့လို့အေးရန်သူတွေပါလေအပြစ်မတင်ဘူးခန္ဓာ၅ပါးမပိုင်လို့လန်ထိုးခါရတာဒါပဲပြိတာအဲ့လိုလန်ထိုးခါရတာဆိုတရားမှန်မြင်တော့ဘသူကိုရန်လုပ်သေးလဲတို့လူတွေဆိုရင်အခုတခုဖြစ်ရန်နေလောက်ကြတာမဟုတ်လားခါသတင်းစာတွေကလောက်ကြ ဟုတ်တယ်ဗျာခဏလေးပွဲမနေ့ကတပွဲနေ့ကတပွဲခုနကစီးစာကတပွဲအခုကတပွဲဆိုတော့မောလာပြီပေါ့မှန်ရဲ့လားရှိဘဝကလည်းမရမှသူလိုသာလားမောတာတော့မောနေပြီဟုတ်လားကဲရှိသေးပိဒအဲ့လိုဆိုပြီးတော့တရားမမမြင်တော့ဟိုလူရန်လောက်ဒီလူရန်လောက်နဲ့အခုရန်တော့ပိဒမလားတရားမမြင်တော့ဘု து ရန်ရှာသေးလေငါခန္ဓာရှိလို့လာနှုတ်ခါရတာပြီးပြီ မှန်ရလားအဲ့ဒီအခါမှာမုတ်ဆိုးကလမ်းသချလို့ယဟန်တော်နီးရောက်လာတော့လာလာသားကောင်းမဟုတ်ပဲယဟန်တပါဖြစ်နေတာသိတယ်အောက်မေမုတ်ဆိုးပြီမဲ့လို့ချီးကျူးလိုက်ရှင်မယားတဲ့နဲ့လာရောက်လေကလည်းဟိုတဝအေး အမောင်းလေးကလည်းလွတ်ရှင်မယားကလေးဘက်ထောက်ခြင်းညာလျှောက်တော့တပည့်တော်သားကောင်းထင်ပြီးတော့လှနဲ့ထုံမိတာသိခဏမူပါဗျာခွင့်လွတ်တော်မူပါဗျာအပြစ်ပေးတော့မမူပါနဲ့ဝေမယူပါနဲ့အမေမုတ်ချိုးပြီမဲ့ तू မ तू တောင်းပါနဲ့ဗျာ तू အမခင်ဗျားတို့ဆိုင်ကောင်းနေနောက်ယာယီမှုဖြစ်မဲ့လေယာယီမှုဖြစ်ပြီးတော့ဟုတ်တယ်လေသူကနော် ဟမ်အေးအဲ့ဒါဗောအေးအဲ့ဒါကိုယ့်အပြစ်ကိုတောင်းပန်တာသူတော်ကောင်းမတောင်းပန်နဲ့ဇက်တိုက်ဇက်တိုက်မှားရင်မှားရင်မှားရင်မှားရင်ဆိုရင် သူတော်ကောင်းရဲ့ပြောင်းမြာဟာတို့တော့ပြောပါဦးမြာခင်ဗျားတို့ပြောလားအေးအဲ့ဒါပဲအခုမုံဆိုးလို့လုပ်ပေမဲ့သူ့အပြစ်သူတောင်းပန်နဲ့တပည့်တော်လာရဟုတော်အထင်မှား၍လမ်းနဲ့ထုံးမိပါတယ်ဘုရားသိခံခွင့်လွတ်တော်မူပါ အဲ့တော့လေဗန္ဒနာပိတမလားတကားတော့ကုံမုံဆိုးလာတယ်မှာမင်းအပြစ်မရှိပါဘူးကွာတိုက်ဆိုင်မှုတစ်ခုလိုပဲငါအောက်မိငါခန္ဓာမရှိမင်းအမြောင်းနဲ့ပြစ်လို့မရဘူးကွာတဲ့ငါကိုအခန္ဓာရှိလို့လီလန်ဒုက္ခရတာမင်းနဲ့ငါတိုက်ဆိုင်မှုလေးတစ်ခုပဲလို့ငါအောက်မိတယ်ဝေမယုအပြစ်မတင်မကြေမနတ်မရှိဘူးသို့တော့မောင်မို့ဆိုး သင်ထိုးတဲ့လမြမြလို့တတိဝိနိဝေจิตဝကတာသောတံတတေပါရပိတဝတိနာဝတိယပူရပိတဝပါရပိတဝမင်းထိုးတဲ့လမြမြနှုတ်ကွာနောက်မို့သွေးကြပြီသွေးလွန်ယောဂနဲ့ငါသေလန်းကိုလိုက်ရလိမ့်မယ်ငါကကိလေသာတိညာနဲ့သေလန်းကိုမလိုက်ခြင်းဘူး အေးဒါကြောင့်မင်းတို့တဲ့လားမြန်မြန်နှုတ်မြက်ဖုတ်ချောက်ကောက်ရိုးကလေးတွေနဲ့လာမောက်ကိုပိတ်၍ကိုမုံဆုံးဟိုနာကကြောက်ပြားလေးပေါ်တင်ထားခဲ့ ပြန်တော့တကားတော့ကိုမုံဆုံးပြန်တော့ဟာမုံဆိုကြီးမျက်ရည်တောက်တောက်ကြငါမှလည်းမတတ်နိုင်ဘူး ဒါကြောင့်ယဟန်တော်ကလည်းပြန်တော့လို့ဆိုတဲ့ဖြစ်လက်ဟုလေးနဲ့ဥချပြီးတော့မှနောက်လက်နောက်လက်နဲ့ပြန်သွားယဟန်တော်ပိတမန္လာစဉ်းစားတော်မူပါတယ်ဒုက္ခများစွာရေခါဝိုင်းလို့ဖြစ်လာတိုင်းပါဘေးဖရာလက်ခါပိုင်းလို့တွေးလိုက်ပါလင်အေးစိုက်เสียမြင်မှာပဲဝိပဿနာလောကင်းกว่าလင် ဩဝိပဿနာလိုကင်းกว่าလေဝတွင်ခြာယာလီဟမိပမလွဲကယောကင်းတမြမလိုမချင်းကြဝတွင်ခဏခဏပြညပါလေအရဟံဘဂဝသာသနာချွာလွယ်အနန္တကဗမာဘောသာရီနဲ့တွဲတွဲပြီးတော့အိုပွဲနာပွဲသေပွဲဘေးအဖုံမုံ သုံးညသုံးညကဘာရှင့်လို့ဘဂဝါမပွင့်ခေဒုက္ခကကြုံတဲ့ဟောယဟန်တော်ပိတမလားစဉ်းစားလားမှန်ရလားငါမှဒုက္ခတွေရိခဝိုင်းလာပြီနာယုတွေကျိုးနေပြီသွေးတွေတပါပေါ့မကြခင်ကသေလန်းကိုလိုက်ရတော့မယ်အဲ့တော့ယဟန်တော်ပိတမလား အလိုလေးအမလေးတပြီးတော့ငိုကြွေးနေမလားပူပါနေမလားညီးတွားနေမလားခန္ဓာထင်ရှားတဲ့ယုံနာငိုရှုမလားဆုံးဖြာကိုယ့်ဘာကိုမေးတာဒါကြောင့်ဒုက္ခများစွာရေခါဝိုင်းလို့ဖြစ်လာတိုင်းပါဘေးပရာလေခါပိုင်လို့တွေးလိုက်ပါလင်းအေးဆိုင်เสียမြင်မှာပဲ ဝိပဿနာလောကင်းကွာလင်းဟိုတွင်ခြားရာလျာမိပမလွယ်ကယုကင်းတမြမလိုမချင်းညဟိုတွင်ခဏခဏပြန်ညပါလင်းအရဟံဘဂဝသာသနာချောလွယ်အနန္တကဘာမှာဖောသာရီနဲ့တွဲတွဲပြီးတော့အိုပွဲနာပွဲသေပွဲဘေးအဖုံမုံသုံးညာသုံးညာကဘာရှင့်လို့ ဘဂဝါမပွင့်ခေဆုခါကကြုံအကုသိုလ်ခဏခဏကုသိုလ်မယတရားယခုလိုဝဝနဲ့ကံမျိုးစုံနဲ့မန္တဟုဖုံမုံတနာဆွပါလို့ငါပသူပဆွဲရကနာဒိဋ္ဌိနဲ့အဝိဇ္ဇာ ကိလေသာရမက်ကလိလေသမျှရှိသလေနာနဲ့ခဏိကအကြောင်းကမသေးလင်ပြောင်းဆအောင်မသွေဖြစ်ရလေဥမိပမလွယ်မဟုမန်တိလျက်ကနဲ့အလုတ်စခန်းကြီးမထွက်ပဲယုတ်ကန်းဒီရမနဲ့လိုက်စားကနေလင်မိုင်မတာရှိဖြစ်ရလေဥမိပမလွယ် ပိဋမန္လနင့်ကိုနေစဉ်းစားအလိုလေးမက်လေးတညီးတွားပြီးတော့ပဲသေမလားထင်ရှားတဲ့ယုံနာကိုရှုမှတ်ပြီးတော့အမတ်တရားနဲ့အသေးခံမလားအေးခုနကစဉ်းစားညာနေနဲ့ဆိုပြီး gain အသေးရင်မြေကြီးရှင်းရဲ့ရွှေထီးပဲလို့ဆိုပြီးခန္ဓာညာဆိုင်လိုက်တော့ အဲဒီဘက်ကအနာလိုရင်ဒီဘက်ကိုနာတယ်နာတယ်နာတယ်ဒီဘက်ကနာတင်ရှားတော့ညာဘက်ကိုနာတယ်နာတယ်အဲလိုရှုမှတ်တော့လေအမတ်ကကောင်းတော့အနာရှိမတုံးငါသက်သာပြီဆိုပြီးအမလည်းပြောလိုက် ရှစ်ရှစ်ရှစ်ရှစ်နဲ့နားလာဗျာအာနာတယ်နာတယ်မအဲ့တော့ဘာရဗျာကြားရဗျာဆိုတာလို့ယန္နောပိတမလနဲ့မတ်တရား သူတပြားငါတပြားဖြစ်တော့ဩငါအမှကောင်းရင်သင်းရှိမတို့ဘူးနင်လားရဲ့ဝေဒနာငါလားရဲ့ယောဂီလို့တရားရှုရင်မရင်သိမဲ့ဝရိယတော့မလျှော့ပါတဲ့အသွေးအသာကုံသွားစေွယ်အမဆွဲအောင်ွယ်ခံရမယ် ဝရိယဓာတ်နဲ့တခါတည်းကြိတ်ပြီးတော့ရှုဆိုင်စွာ မှတ်လိုက်တာဝေဒနာရဲ့ပေါ်ပြောက်ဖြစ်ပြမြင်တော့ဝေဒနာတခြားငါကတခြားပဲငါဆိုတာမရှိဘူးဝေဒနာသူ့အလုပ်သူလုပ်နေတာအဲ့တော့ဒုပရိသတ်ရေခန္ဓာကိုယ်မှာမိုးပေါက်ကြတိုင်းတစ်ဖက်နဲ့တုပ်ရင်တကိုယ်လုံးမရွှဲဘူးလား ခန္ဓာကိုယ်ပေါ်မှာမိုးပေါက်ကြတိုင်းတစ်ဖက်နဲ့သုတ်ရင်ဒီကိုယ်လုံးမရွှဲဘူးလားမရွှဲပါဘူးဖေယာဘာလို့ကြာတိုင်းသုတ်လို့အခုလဲဝေဒနာကိုမှတ်လိုက်တာနာတယ်နာတယ်နာတယ်ဟောတကွန်းပြောင်းမှတကွန်းပေါ့မြင့်နုနုတာပါပါလေးနဲ့လိလိုက်တော့ကွင်းလဲကွင်းလဲပြတ်သွားတော့မြင်းဆိုတဲ့အချောင်းတဏ္ဍာကြီးရှိသေးလား တပိုင်းကြီးတကားမတကားပြောက်တကားမတကားပြောက်ဩဝေဒနာမမြဲပါလားမမြဲလို့နေသခေါ်တယ်အဲဒီလိုမြင်တော့နေသမြင်ဒုက္ခထင်တယ်ဒုက္ခမြင်နတ္တထင်တယ်ဒါနဲ့ပြိဿရေဝေဒနာနေရှုမှလိုက်တော့ဟော ပီတိဖြစ်လာငါသီလမကြိုးဘူးနာယောသာကြိုးသွားတယ်ငါသီလမကြိုးဘူးဆိုပြီးတော့ဖြူဖွေးစင်ရတဲ့သီလတရားအာပြုပြီးဖြစ်တဲ့ယုံနာရှုမှတ်တယ် အဲ့တော့ဝေဒနာနောက်ကပီတိလိုက်လာတယ်အဲ့ဒီပီတိနေတတနေတတနေတတရှိမှတော့သူလဲသင်္ခါရနန္ဒရာမို့ပေါ်ပြီးတော့ပြောက်ဖြစ်ပြီးတော့ပြဲအဲ့ဒီပီတိကပတ္တိဆိုတာဖြစ်လာတော့ငြိမ်းချမ်းနဲ့ငြိမ်းချမ်းနဲ့ရှိမှတော့ပတ္တိဒုက္ခထာယအဲ့ဒီပတ္တိရှိမှလို့နိုင်တော့ဟောဒုက္ခဝေဒနာဖြစ်လာတယ်ဘာဖြစ်လားလန်ထိုးခံရတော့ငါ ဟောအခုဘာဖြစ်တော့ဒုက္ခဝေဒနာကြီးအပေါင်းလက္ခဏာအနှုတ်နှုတ်လက္ခဏာအပေါင်းဖြစ်တယ်လို့ပဲပိဋကဤအဲ့ဒီနဲ့ဒုက္ခဝေဒနာကိုဟောချမ်းသာတယ်ချမ်းသာတယ်ရှိမှတော့ဒုက္ခသမာဓထာယစိတ်ဒီငြိမ်လာတယ်။ဩမောရဘိတနဲ့တဏဘိတဘယ်ဟာလေးအဲ့ဒါတိုင်းပဲဟေးပြောရရင်ဖောင်းမိန်ပဲပြပြဝေဒနာပဲပြသင်္ခါရတရားပေါ်ပြီးတော့ပြောဖြစ်ပြီးတော့ပြရဒါပဲ။ ဒါကြောင့်ဖောင်းမင်းကိုလည်းဆွဲမနေဘူးဝေဒနာကိုလည်းပြောက်ကုန်မှလားလို့ကြောင်းရမနေတော့သလိုသူကအဲ့ဒါအေးနွားစုံကောင်းနှင်မောင်းတူပေသည်တခါတည်းရှုမှတော့တမာတိဆိုတာအာယုံမောအနေကြတာတမာတိဆိုတာကိုင်းဒုပရိသရေတဲ့အခုဒီမှာအနောက်ဘုလအနေကြရင်ဘယ်လငါသွားဘယ်အိမ်ဘယ်အိမ်မှာဘသူရှိအနေကြလို့သည်ဘုန်းကြီးတို့တခေါက်မှမရဘူးတော့ဟာသိဘူး အဲ့တော့အရှုခံအာယုံကယုံတဲ့နာမ်ပေါ်မှာပဲသူနေတော့သူစိတ်ကလေးကဘယ်မှနေအဲ့တော့ရုပ်ပေါ်နေရင်ရုပ်ရဲ့သဘောမသိလားနာမ်ပေါ်နေရင်နာမ်ရဲ့သဘောမသိလားယုံနာနေနေတလားဒုက္ခလားဒါပါဇပြောနော်အနိစ္စဒုက္ခအနတ္တဒါပါဇပြောအနိစ္စဒုက္ခအနတ္တခန္ဓာထင်တာမဟုတ်သေးဘူးအေးဒီများပါဇပေါ့လမ်းမဆုံးနဲ့အုပ် အဲ့လိုနဲ့တပိယအနောပိဋ္ဌမန္လာမဟုတ်တော်ဘာဘောဒိနာနေသံပေါ်ပြီးတော့ပျောက်ပျောက်သွားလို့မမြဲပါလားပฏิပိလနာဒေနာဒုက္ခပေါ်ခြင်းပျောက်ခြင်းဖြင့်ညှင်းဆက်နေလို့ရှင်းရပါလားအာဝတဝတ္တနာဒေနာမပေါ်ပါနဲ့မပျောက်ပါနဲ့လို့တောက်နာလို့မရလို့အနတ္တပါလားတမာတိအရှုခံအာယုံပေါ်မှာစိတ်တည်နေတော့အရှုခံယုတ်တရားနန္တရားတို့ရဲ့အနိစ္စဒုက္ခအနတ္တမြင်လာတယ်မှန်ရလား ဟုတ်ဗျာတယောက်မှလည်းမထောက်ခံပါလားမှန်ရဲ့လားအေးအဲ့ဒီလိုမြင်သွားတဲ့အချိန်ကကာလကြတော့မှဒုက္ခသမတာထာယသမာဓိယထာဘုဒ္ဓညာနာတသနာထာယအရှိကိုရှိတတ်မြင်သွားပြီငါသူတစ်ပါးယောက်ျားမိန်းမသဝိညာဉ်လူနာပြမတတ္တဝါသူ့မှာမရှိတော့ဘောပြီးတော့ပြောင်းပြပြီးတော့ပြည့်ဒါလေးပဲမှန်ရလား အေးအဲ့တော့ကိုနိုင်နေတဲ့အရာတခုကိုတက်တက်သားသားဟမ်းမပြက်ဖဲနဲ့တည်သွားနိုင်တယ်လို့သူ့မှာဒီလန်ကြီးထိုးထားပေးမယ်မသက်မသာမရှိတော့သာသာရရလေးပဲသူမှတ်သွားတယ်အဲ့လိုမှတ်သွားတဲ့အခါကျတော့အမာရိတုကတယတုကယထာဘုဒ္ဒညာနာဒါသနာထာယယုံမနာမန်ပြီးတော့ယထာဘုဒ္ဒညာနာဒါသနာနိဗ္ဗိန္ဒထာယတကယ်ယုတ်ကလည်းပေါ်လိုက်ပြောင်းလိုက်ပေါ်သူရာမွေပြောင်းသူရာသေးဟောတလောင်း အဲနန်းကလည်းပေါ်လိုက်ပြောက်လိုက်ပေါ်ဆိုတာငွေပြောက်ဆိုတာသေဟောတလောက်တို့မှဖောင်းမိတ်မြောက်ပြောက်မဲ့တွင်ဖောင်းတာလေးကနဲ့ပေါ်ပြီးတော့ပြောက်သွားတာတလောက်ပိန်တာလေးကနဲ့ပေါ်ပြီးတော့ပြောက်သွားတာတလောက်အဲ့တော့အလောင်းချင်းထပ်နေတော့ဒီဘဝခန္ဓာကြီးသူလိုချင်အောင်ပါကဲအနောက်ဘုံလားမှာအိမ်တိမ်ရှိတယ်လို့ဥပမာပြောကြတယ်အဲ့ဒီအိမ်မော်တက်နေတဲ့လူတွေသေရအလကားပေးမယ်ရောင်းမစားရဘူးယူမလား အလကားပေးမယ်ရောင်းမစားရဘူးယူမလားဘာကြောက်လို့အဲအဲ့ဒီတိုင်းပဲဒီဘဝခန္ဓာရဲ့တကယ်နိဗ္ဗိဒညီငွေစရာဘာမှခိုင်မြဲတာတိရဏနှစ်သာရမရှိဘူးလို့သိရင်အလကားပေးလို့ယူအောင်မလားအဲ့ဒါနိဗ္ဗိဒညာခန္ဓာကြီးမှာပြင်းမုံးလာတယ်ပြင်းမုံးလာတဲ့အခါပฏิသင်္ခါညာဒီခန္ဓာလွတ်မြောက်အောင်ရှုမှပဲဟောအဲ့တော့ဒုပရိသတ်ရေရေထဲမှာမြုံထောင်တာ မြုပ်ထဲမှာငါးတွေကိုအဲ့ဒီငါးတွေကိုမွေတကောင်ကဝယ်စားတငါကလေလေးနဲ့လာပြီးတော့ရေဖုံးနေတော့တခါလဲမြုပ်နဲ့နိုင်လိုက်တယ်ကံအားလျော်သွားမွေရဲ့ဇက်ကိုဆုံးမိအဲ့တော့ဘာမှမသိတော့ဟာငရှင်ကြီးလားဟာဘာကြီးလားဟာနဲ့ပြောနေတာအဲ့ဒီမှာတခါတော့ပြင်မဲ့ဆွဲထုတ်လိုက်တော့လက်ရည်သုံးခုနဲ့မဟောက်ကြီးဖြစ်နေတော့ပြောအောင်မလားအဲ့ဒါပဲ အဲ့ဒီကြတော့ဒီမောင်ကြီးကိုလေအခါနဲ့ခေါင်းကကြည်ကြည်ပေါအောင်ကိုင်းအမီးကတစ်ဖက်ကကြည်ကြည်ပေါအောင်ခေါင်းမော်ရင်းပြီးတော့အဝေးပြစ်လိုက်တယ်လို့အဲ့ဒါပဋိသင်္ခာညာဟုတ်ပလားမောရှိတုကမယတာညာဒီခန္ဓာအနိစ္စတည်းဒုက္ခတည်းအနတ္တတည်းလက္ခဏာရဲ့သုံးပါးရှိတဲ့ခန္ဓာကိုမဟောင်းမပွေးသဖွယ်သူမလို့ကျင်တော့ဘူးမလို့ကျင်တော့ဘူးတော့ပြီးမယူတော့ဘူးမရကျင်တော့ဘူးလို့ဆိုတာအဲ့ဒါပြိဿရေတဲ့ဘာလဲဆိုတော့နိဗ္ဗိဏဝိရာဂထာယာ ဒီခန္ဓာအပေါ်မှာရာဂတတ်မှတ်ခြင်းနှစ်သက်ခြင်းတွေ့တာခြင်းလိုလားခြင်းကိသွားတယ်အဲ့ဒါကိုမညာလို့ခေါ်ပါတယ်။ဘာညာခေါ်လဲဝိရာဂဝိမု ക്ത ထာယအဲ့ဒီမညာဖြစ်လာရင်လက်ပြောက်တရက်သာမချဘူးဖိုညာဖြစ်သည်ဘာဖြစ်အေမကဗလာမာရမနာဘုဒ္ဓနိဗ္ဗာန်အဲ့ဒီအခိုက်မှသူ နိဗ္ဗာယဟောသောတာပန်ဖြစ်တခါဆက်ရှုတခါကံဖြစ်တခါဆက်ရှုအနာကံဖြစ်တခါဆက်ရှုတော့ အဲယဟနာဖြစ်သွားပြီဒီကလှန်ထိုးတဲ့အနာတော့မပြောက်ဘူးဒါပေမဲ့သူဘာဖြစ်သွားလဲအဲ့ဒါပဲဝေဒနာပြောက်ဖို့ရှုတာမဟုတ်ဘူးတရားရဖို့ရှုတာကိုင်းတော့ပြီဒါကြောင့်အေးအဲ့ဒီမှာပါပြောတယ်လဲအန္တိရှိမယတော်ရူပံယုတ်တရားသည်တုံမကံတင်တော်ဤနာသန္တကံကိုပိုင်ဥစ္စာမဟုတ်ပါဣတိသို့တဟိရတိုင်ဟိရဝဇနာထောမြတ်စွာဘုရားစကားတော်သည်တဲ့ဟော ရသော်ဘုရားကယောဂန္တာမပိုင်ဘူးလို့ဟောတာကိုတော်တို့မှန်တယ်တဲ့ဟောအေဒါကြောင့်အဲသဗ္ဗလောကေခဝါရိနော အလုံးစုံသောလောကအမြတ်တို့တရားဟောတော်မူတတ်သောဗုဒ္ဓသစ္စာသာမြတ်စွာဘုရား၏ဝဇ္ဇနာစကားတော်အရှိအမှန်မေပဲဘောနောတရားချင်းမောဥသံဃာတော်တို့တဲ့ဟောအေးဒါကြောင့်ပရိသတ်ရေ ဗုဒ္ဓသစ္ထသဘုရားမြတ်ဤဝဆနာစကားတော်ပဲတဲ့အဲ့ဒီစကားတော်တိုက်သူကျင့်ကြံပွားများအထုလိုက်တာဣစ္ဆန္ဒဥပါသမကရဏကိုရောတို့ရေတွေးမနေနဲ့ငေးမနေနဲ့ကြိုးစားသာ အထုကြပြီတော့တပည့်တော်မှာဖြင့်စာအန်နံကြားလို့တရားရပြီကောဖယား ကိုင်းလက်ဝိသမာဤလက်တွေ့တရားသည်ပြီးဆုံးသွားပါပြီပရိသရတဘူအောင်လားဆိုက်ရသွားပါပြီမှန်ရလားနှစ်နာရီလည်းပြည့်သွားပါပြီကိုင်းဆိုလိုက်ပိဒမန္လာမြည်တွင်ထေရှင်တို့လိုအမျိုးသမီးမျိုးသားကျိုးစားစေလို သင်အတွက်ကျင့်လျက်အရှင်တဲ့မဲ့ဖို့ရအောင်ကျင့်သာသနာနှင့်ယုံပြီးမဆုံးနေဘူးလေနောက်ကဖနောက်နေလို့ဘုန်းကြီးမောက်ရလဲနှစ်ဖူးွယ်ဒူးပြဲသွားလိမ့်မယ်ဘုန်းကြီးဆုံးမဆုံးမရအောင်ကျင့် သာသနာနှင့်ကြုံပြီးအေးအေးအေးအေးမြတ်စွာဘုရားနောက်ကဘနောက်နေတာတော့မောက်ရတော့လဲတော့မှာရအောင်ချင်းသာသနာနှင့်ကြုံပြီးကိုကြိုက်ပြီးရဟုတ်ပါသူအတန်သူပါမဂိယဝင်တာ ရာအောင်ကျင့်သာသနာနှင့်ကြုံပြီကိုလို့ဒါမှကြီးဝင်တော့မှာမို့ရာအောင်ကျင့်သာသနာနှင့်ကြုံပြီကိုရှမ်းကြီးတွေဆောင်းလာကသူတို့ဒီအေးလို့ဗမာပြည်ဘုရားဖုန်ရင်လက်ဥတူရင်ပေါ့ဘုရားလည်းဖုန်ရင်အေးလည်းခွင်ရင်လားဗမာပြည်ကဆောင်းငါသူတော်ဂရိဘွဲအလူဘွဲတွေကျင်းပပွဲကားတော့အဲ့ဒီမှာတခါတည်းပဲမင်းသားမင်းသမီးနှစ်ပါးသွား အဲ့တော့မင်းသားကမိုးပေါ်ကကျဲဘာကျဲတဲ့တုံးဟိုဗမာသားနဲ့ဆိုတော့နားထောင်ကောင်းတာပေါ့အဲ့ဒါသူကအာရဝန္တာနဲ့ရှမ်းမြေကြတော့ဝေးဗမာသချင်းတင်လာတယ်လာကြလာကြအောင်မလို့နားထောင်လို့ဆိုပြဆိုတော့မိုးပေါ်ကြည့်ဘာကြည့်တုံးဟိုကတော့မိုးပေါ်ကကျဲပါကျဲတဲ့တုံးဟိုဒါဗမာသားငိုရှမ်းသားကမိုးပေါ်ကကြည့်ဘာကြည့်တုံးနဲ့ အခုလဲရာအောင်ခြင်းသာသနာနှင့်ကြုံပြီးကိုအေးပိတမန္လာမိတွင်ထေအရှင်တို့လိုမျိုးသမီးမျိုးသားကြိုးစားစေလိုသင်အတွက်ကျင့်လျက် အရှင်တက်မဲ့ဖို့ရအောင်ချင်းဖြည်းဖြည်းလေးဆိုကြနော်သာသနာနှင့်ကြုံပြီးကိုရှုရမကြနောက်ကြနေမယ်အတူတူပဲသူလည်းလူွယ်ပိဋကမန္လာဟာပါလေတို့ပြိတ္တတွေရော ဩလူတွေလားကိုက DOG တွေများလားလို့အဲဟောမောင် PGA နေလားလို့ပြောတာပါအေးဆို အတူတူပဲသူလဲလူွယ်သူရလို့မှကိုမရလေတဲ့အများတဲ့အာနဲ့ရှက်စပွဲလာခဲ့ပါကွဲ့มาတဲ့အခါ ဘာကိုငဲလို့ကြာတဲ့နေတာဘယ်လင်မေတ္တာမယာကိုညာသူညီရဲ့ရှင်ရဲ့ရက်တွေကြာဂိုင်းဒါကြောင့်ပရိသတ်ရေတဲ့အခုလက်ဝိသမာဤလက်တွေ့တရားဂိုင်းမကောင်းဘူးလား မာမီအဲကောင်းပါကောင်းဒါပေမဲ့ကိုယ်ယုံတာကိုယ်တည်းမရှယ်သေးဘူးကိုယ်တိုင်မှမကျင့်ရသေးပဲကိုယ်တိုင်ကျင့်မှကိုယ်လည်းကိုယ်ကိုင်းကနေတော့နောက်ဆုံးညပါမနဲ့ပိုက်ကားအောင်အိပ်ယုံမှာပဲအဲဒါကြောင့်9မိနစ်လက်တွေ့ဒီဟာကိုရှုမှတ်ပွားများအထုပ်ကြီးခံစားကြည့်ရအောင်ဒီမလင်ခွေကထိုင်နေပါဖြောင့်စွာခါကိုထား မလောက်ဣန္ဒြေငြိမ်ငြိမ်နေစိတ်တွေမလွင်ပါမျက်ကြီးမိတ်ကခေါင်းတဲ့ပါဝမ်းမာစိတ်ကိုထားဖောင်းနာပိန်နာစိတ်ဆိုင်ကမပ္ပယောဂီများ ဒါပါတော့ဖုံဖုံပြေရအာရဒနာတံရှင်ပါ၍ခဏအနာပေးတော်မူပါပေးနိုင်မအောင်ပြီးတော့မှစားရင်လည်းလို့စားဟုတ်ပလားအဲတို့တကားဓမ္မတွေမပြန်နဲ့ဘုန်းကြီးကတော့ပြန်တော်မူတော့မှာဒီလိုမောလာပြီလေးလေးလေးလေးကရှိနေပြီဟုတ်လားခင်ဗျားတို့ခင်ဗျားတို့ဘိုက်ကအောင်စားရကြတော့ဘယ်နဲ့ဘုန်းကြီးမစားဘဲနဲ့အညော်ကနဲ့လာပြီးတော့တားနေလို့တော်ဆိုးတဲ့လူကိုင်းတော်ပြီ သို့ဖောင်းနာပိဏစိတ်ဆိုင်ခမပ္ပယောဂီများလက်ဥဖြင့်မျက်တိမိတ်ခေါင်းလေးတဲတဲ့နေခါလေးဆန်းဆန်းထားရင်ဝင်ကြားမှာဘယ်လဝါဘောညာလဝါဖြန့်နေလက်မထိတ်ချင်းထိထားအေးမြည်သူမဆိုသက်ရှင်မှုလေးလေးရှူလိုက်ရေဘာမကလေးဖောင်းလာမယ်အဲ့ဒီဖောင်းမှုရှိတရားလေးကိုဖောင်းတယ်လို့အသိနဲ့ခိုက်အောင်မှတ်လိုက် အဲအဲ့တော့ပေါင်းမှုယုတ်တရားရဲ့ဖောင်းတယ်လို့အသိနံတရားလေးရဲ့အတွဲလိုက်ပေါ်ပြီးတော့ပျောက်သွားမယ်အဲတပန်းဖောင်းပျောက်သွားရင်လေရှူလိုက်တော့ပိန်မှုလေးထင်ရှားလာအဲ့ဒီပိန်တာကိုပိန်တယ်လို့ပိန်မှုယုတ်တရားကိုပိန်တယ်ဆိုတဲ့အသိဉာဏ်လေးနဲ့ကြိုက်အောင်မှတ်လိုက်အရှိနဲ့အသိကြိုက်အောင်လုပ်တာဘယ်နည်းနဲ့ဖြစ်ဖြစ်ဝိပဿနာပါဒါကြောင့်ဖောင်းကိုင်းမှာဖောင်းတယ်ပိန်ကိုင်းမှာပိန်တယ်လို့ကိုယ်တဏ္ဍဝမ်းပဲရဲ့ထင်ရှားမှုလေးကိုစူးစိုက်တည်ငြိမ်စွာ ရှုမှတ်ကြရအောင်ကြည်စေရပါအကြတန်ကြလာအောင်တိတ်ဆိတ်စွာကိုယ်ခန္ဓာကိုယ်စိုက်၍ပေါင်းမှုယုတ်တရားပေါင်းတဲ့လူသိမှုနန္တရားပိမှုယုတ်တရားပိနေလေသိမှုနန္တရားအလိုက်တဲ့လိုက်တဲ့ဆိုပြီးတော့ရှုမှတ်နေကြတာဟာအင်မတန်မှငြိမ်းချမ်းလာပါတယ်ကိုယ့်ရဲ့ခန္ဓာကိုယ်နဲ့ဘယ်သူမှနှောက်ယှက်မှုမရှိဘူးပြည့်ကင်းတယ် ကိုယ့်ရဲ့နှုတ်ကြီးနဲ့ဘယ်သူမှနှောက်ယှက်မှုမရှိပြည့်သေးတယ်ကိုယ့်ရဲ့စိတ်ကလေးကတဖောင်းပြီးတပိန်တပိန်ပြီးတဖောင်းဒါလေးကိုစွတ်ဆိုင်မှတ်နေရတော့သူ့မှာသူမြတ်ပြစ်တင်လာအားလက်တဲ့အချိန်မရတော့အဲ့ဒါလို့ဆိုပြီးတော့အချိန်မရခင်မှာဇက်တက်ဇက်တက်အထုတ်၍သောတာပန်ဖြစ်တဲ့နောက်ပိုင်းကျတော့ဖြစ်ပျက်ကစရှုရပါတယ်တဂရကံဖြစ်တော့ဖြစ်ပျက်ကစရှုရတယ်နာဂံစဖြစ်ပျက်ကစရှုရတယ် ယဟနာဖြစ်သည့်တအောင်ဒီလုံးဒီနည်းနဲ့ခန္ဓာတင်ရှားတဲ့ယုံနာရှုမှရကြောင်းနောက်ပိဆုံးနေအဖြစ်ဘုန်းကြီးတို့တရားတော်မတို့အားအားပေးပြီးတော့ gain သူတော်ကောင်းနေနဲ့စုပေါင်းရည်ဆက်ချအမြပေးဝေကြစို့မှုဆောင်များကြီးညာထားတဲ့အတိုင်းအလုံးအာရထမြတ်တာပြည့်စုံပြီးမှပြညာဂိုင်းဆိုရှင်ဘုရားဝိတော်တို့သည်ဘောအဲ အနောက်ဘဟုလသံဃာဒါနဆွမ်းလောင်းသင်းသူသင်းသားအလူရှင်သူတော်စင်တရားနာများတို့နှင့်စိတ်ဓုကိုမြညီညွတ်ကြလျက်ငါးနှစ်မြောက်ဓမ္မသဘင်ကိုခုနှစ်ညတာရှင်ရင်ချင်းပပြုလုပ်ကြပါကုန်၏ နောက်ဆုံးညဝယ်လူရှင်များညီညွတ်ထားသောလူဝဲတန်းရာဖြာဖြာတို့ဖြင့်ရှင်မယားဤပြည်တွင်ပြည်ပသာသနာပြုလုပ်ငန်းဝဲလိုအပ်သလိုသုံးဆွဲနိုင်ရန်ရည်စက်သွန်းချတရားဓမ္မကိုပူဇော်ပါကုန်ဤခொနညတာ လူမန္တတရားတင်ကုတ်ဆောက်လုပ်ပူဇော်ခြင်းကြောင်းအလိုမိထွန်းရခြင်းအလင်းအောင်အလိုမျက်စိအလိုတန်ချက်စေတတ်ချင်ရခြင်းအတန်အလိုမော်တော်ရင်ဖြင့်ပင့်ဆောင်ကြိုဆိုပြန်ပို့ရခြင်းယင်းအလူကိုကြည်ပြူအေးမြ ရည်စက်ချ၍အာရဝန္တာလူတန်းကြပါကုန်ဤတရားနာတို့အားအာဟာရဒါနစားစာကိုလူတန်းမာကုန်ဤဤသို့ပေါင်းစုမြတ်ကောင်းမှုရာဝိတော်တို့သည်ဗဒ္ဒန္တပိဋမန္လအရှင်မြတ်တို့စံမျိုးအရာ အရဟတဖို့နိဗ္ဗာန်ကိုအလိမြန်စွာမျက်မှောက်ပြုပါဘာလို့ဤယနေ့ပြုသောကောင်းမှုကုသိုလ်ရှေးရှေးသောရက်လနှင်းများစွာတို့ကပြုခဲ့ပြီးသောကောင်းမှုကုသိုလ်ဤဖို့ပါခကိုယီနေဆက်ကလေးကုန်းနေကိုကလေး30တဘုံနေ ရှိရှိသမျှတတ္တဝါတွေအားညီတူရစေမြတ်ပေးဝေပါကုန်၏မြတ်ရ၍ကိုယ်စိတ်နှပြချမ်းသာကြပါစေမြတ်မြတ်မြတ်ယူတော်မူကြအကုန်တော်သာဓုသာဓု သာဓုမြတ်သာဓုသာဓုသာဓု